သာသနာတော်တက္ကရာ2545ခုနှစ်လူတော်ဟာကောဇာတက္ကရာ1363ခုနှစ်ဘုရဝတ္တန္တမူလရာတိတရင်ကျွလာဇာ10ရက်နေ့ယနေ့ဆရာတော်ဘုရားဤတတော်54နှစ်ပြည့်ဝိဇာတမင်္ဂလာထူတရားအားထုတ်ပူဇော်ပွဲမှာတရားဖြင့် ရှုမှတ်ပွားများအထုတ်ပူဇော်လျက်ရှိကြတဲ့အာလုံယောဂီများကိုဘုန်းကြီးဟောကြားလာခဲ့မိခိုတိုင်းလမြတ်ဓမ္မဆိုတဲ့တရားတော်အဆက်နံပါတ်၄ဖြစ်တဲ့မိခိုရာတရားကိုဘုန်းကြီးဟောကြားပေးဖို့ပါပဲအဲဒီမှာနံပါတ်၄ဖြစ်တဲ့မိခိုရာကသီလဝဟောတိသီလဆိုတဲ့အမိကိုရှိရမယ် နာမနှစ်ကဗဟုတုတော်ဝိဟရတိအကြမ်းမြင်ဗဟုတုတနဲ့ပြည့်စုံရမည်အဲလိုသီလလည်းပြည့်စုံပြီကြားမြင်လည်းပြည့်စုံပြီဆိုရင်တော့မိမိကိုနိမ့်မှန်လမ်းမှန်နဲ့ဒုံတင်ညွန်ပြဆုံးမပေးနိုင်တဲ့မိကောင်းဆွေကောင်းဆရာသမားကောင်းဖြစ်တဲ့ကလျာဏမိတ်တာတဲ့မိတ်ဆွေကောင်းနဲ့ပြည့်စုံရဒီမိကိုရတရား၃ပါးဟောကြားပေးပြီးခဲ့ပြီ ယနေ့၄ပါးမြောက်ဖြစ်တဲ့မိကိုတိုက်တဲ့တရားတော်ဟာပါဠိဆိုရင်ပုဏ္ဏစာပရံဘိကဝေဘိက္ခုဒုဝဇောဟောတိသုံးဝသတတကရဏိဟိဓမ္မေဟိတမနာကတောခမောပရခိနေဂာဟိအနုတတနေအယံပိဓမ္မောနာထကရဏောဘိကဝေဟံတော်များဥจิตသားတို့ပုဏ္ဏစာပရံနောက်ထမိခိုရမိတရားတပါးကား ဘေကုယဟံတိဘေကုတန္တရာဘေကုရှုမြင်၍မဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုပွားအားထုတ်လျက်ရှိသောယောဂီပုဂ္ဂိုလ်သည်တဝေသောဆိုဆုံးမှဒီကိုလွယ်ကူစွာလိုက်နာသည်ဝါဆိုဆုံးမှလွယ်သည် ဟောတိဖြစ်၏နံပါတ်၄ဖြစ်တဲ့မိကိုရမေတရား ယခုနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့မဟာတတိပဋ္ဌာဝိပဿနာအကျင့်တရားတွေကျင့်ကြံအားထုတ်နေတဲ့ပုဂ္ဂိုလ်များဟာကလျာဏမိတ်တာဆိုတဲ့နိမန်နိလမှန်ကန်စွာဖြင့်ညွန်ပြပေးနိုင်တဲ့ဆရာသမားကောင်းကိုအမိခိုရပြီဆိုရင်အဲ့ဒီဆရာသမားရဲ့ပြောဆိုဆုံးမတဲ့ဩဝါဒစကားကိုနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့နံပါတ်၄ နာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ရည်ကြည်တယ်။ဆရာသမားဆုံးမတဲ့စကားကိုနာယူဖို့ခက်ခဲနေတဲ့ပုဂ္ဂိုလ်မျိုးဆိုရင်တော့မိမိလူကျင်တဲ့တရားတွေဘလို့မှမရနိုင်။ဒီတကယ်ဆင်းရဲခြင်းကြောင့်ဖြစ်တဲ့မာသတိပဋ္ဌာဝိပဿနာတရားကိုမဆုထားနှင့်မိမိတို့လောကမှာ မိမိတို့ရဲ့ဘဝရည်တည်ရေးအတွက်အတတ်ပညာတစ်ခုခုကိုသင်ကြားတဲ့အခါမှာဥမာအဖြစ်စာပေပညာသင်ကြားတယ်ဆိုရင်သင်ကြားတဲ့ဆရာသမားရဲ့ဆုံးမတဲ့စကားကိုလိုက်နာဖို့ရအရေးမကြီးဘူးလားဆရာသမားရဲ့ဆုံးမစကားကိုမလိုက်နာဘူးမနာယူဘူးဆိုရင်အဲ့ဒီကြောင်းသားဟာအတတ်ပညာတွေရောတတ်မြောက်နိုင်မှာမလားဒီတိုင်းပဲလေ စက်မှုပညာသင်ကြားတယ်ဆိုရင်လည်းပဲအဲ့ဒီစက်မှုပညာသင်ကြားတဲ့ကျောင်းသားတစ်ပည့်ဟာဆရာသမားရဲ့ပြောဆိုတဲ့ဆုံးမတဲ့စကားကို လိုက်နာပြီးတော့ဆောင်ရွက်မှသာ သူသင်ကြားတဲ့စက်မှုတတ်ပညာတွေလွယ်ကူစွာတတ်မြောက်မယ်ဆရာသမားရဲ့အဆုံးအမတွေမနာယူရင်အဲ့ဒီသူတက်မြောက်လို့ရဲ့ဒီစက်မှုတတ်ပညာတွေရောတတ်နိုင်ပါမလားဘယ်လိုမှမတတ်မြောက်နိုင်ဘူး လက်မှုပညာဆိုရင်လည်းဒီတိုင်းပဲဘာပညာပဲဖြစ်ဖြစ်သင်ကြားနေတဲ့ပုဂ္ဂိုလ်များဟာကိုတက်မြောက်ခြင်းလို့သင်ကြားရင်အဲ့ဒီဆရာရဲ့အဆုံးအမကိုတော့ဆုံးမတဲ့စကားအတိုင်းလိုက်နာဖို့အရေးကြီးတယ်။လိုက်နာဖို့ခက်ခဲနေပြီမလိုက်နာဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမိမိလူကျင်တဲ့အတတ်ပညာကြီးဘယ်ပညာမှမရနိုင်ဘူးရနိုင်ပါမလားမရနိုင်ပါဘူးအခုတရားမှလေဒီတိုင်းပဲ ဆင်းရဲခြင်းကြောင့်ဖြစ်တဲ့အကျင့်ကောင်းအကျင့်မှန်တွေကိုကျင့်ကြံအားထုတ်လို့လို့ကလျာဏမိတ်တာဆိုတဲ့တကယ့်ကိုဆရာသမားကောင်းကိုမိမိတို့ရှာပြီးတော့သိကခဲ့ပြီဘုန်းကြီးတနေ့ကမနေ့ကဆရာသမားရဲ့ဂုံအင်္ဂါကြီးဘုန်းကြီးပြောပြခဲ့ပြီအဲလိုဆရာသမားရဲ့ဂုံအင်္ဂါကြီးနဲ့ပြည့်စုံတဲ့ဒီလိုကမ္မထာနာစရိယကမ္မထာဆရာကို ရှာဖွေရွေးချယ်ပြီးတော့ချင်းကပ် အဲလိုချင်းကမိပြီဆိုတဲ့အခါကျတော့ဒီဆရာသမားရဲ့ပြောဆိုတဲ့စကားကိုတသွေးမတိမ်ယူသေးစွာနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်တဲ့သောဝသတ္တကရဏေဟိဓမ္မေဟိတမ္မနာကတောသောဝသတ္တကရဏေဟိဆိုဆုံးမှလွယ်ကိုသူလူလိမ္မာဤအဖြစ်ကိုပြုတာကုံသောဓမ္မေဟိတရားတို့နှင့်တမ္မနာကတောပြည့်စုံသည်ဟောတိဖြစ်၏ ဆုံးမတဲ့စကားကိုနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။နောက်ဒါရင်လားဆိုတော့ခမောတိခံနိုင်သည်ဟောတိဖြစ်၏။မိမိကဒီပုဂ္ဂိုလ်အပေါ်မှာဒီဆရာသမားအပေါ်မှာတကယ်ကိုလေးစားလောက်တဲ့ဆရာသမားပဲ။ဒီဆရာသမားအထံချင်းကပ်ရတဲ့အတွက်ကြောင့်မို့ဒီဆရာသမားရဲ့ဒုံတင်ညွန်ပြရဲ့အဆုံးအမတရားတွေကို ယုတိစွာနာယူမယ်လိုက်နာမယ်ဆိုတဲ့ကူကမိမိကဆရာသမားကငေါက်လို့ပဲဖြစ်စေမန်လို့ပဲဖြစ်စေဘယ်လိုပဲငေါက်ငေါက်ဘယ်လိုပဲမန်မန်ဘယ်လိုပဲဆိုဆိုသိခံပြီးတော့ဆရာသမားရဲ့ဩဝါဒရိုးရိုးသေးသေးနာယူဖို့ရအရေးမကြီးဘူးလားဗျာသိအရေးကြီးတယ် ဆရာသမားဆုံးမတဲ့စကားအတိုင်းလိုက်နာပြီးတော့မိမိကရိုးရိုးသေးသေးနာယူလို့အဲ့ဒီဆုံးမအတိုင်းမိမိကလိုက်နာပြီးတော့ကျင့်သုံးသွားမယ်ပွားများသွားမယ်အားထုတ်သွားမယ်ဆိုရင်တရားအသိဉာဏ်တို့တွေရောမရနိုင်ပေဘူးလားတရားအသိဉာဏ်တို့တွေအလုံးရနိုင်တယ်ဒါကြောင့်မို့အဲ့ဒီဆုံးမတဲ့စကားကိုဘယ်လိုပဲဆုံးမဆုံးမပေါ့မိမိဘောမှာဆရာသမားရဲ့ အထင်မြင်လွဲမှလို့ပဲဖြစ်စေဆိုလို့ပဲဖြစ်စေငေါက်လို့ပဲဖြစ်စေမှန်မဲလို့ပဲဖြစ်စေတိမ်မောင်းလို့ပဲဖြစ်စေမိမိဟာတိခံပြီးတော့ကိုတစ်ခက်လိုက်နာနိုင်တဲ့ပုဂ္ဂိုလ်နာယူနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရပရကိနေကဟိအနုတာတနေအနုတာတနေဆရာသမားရဲ့အဆုံးအမဩဝါဒစကားကိုပရခိနေကဟိရိုးရိုးသေးသေးခံယူလေးရှိသည်ဟောတိဖြစ်၏ ဆရာသမားဆုံးမတဲ့ဩဝါဒစကားဟူသမျှတွေကိုမိမိဟာရိုးရိုးတည်တည်နဲ့လိုက်နာပါဆရာသမားကဆုံးမနေတယ်ဆိုရင်မိမိပေါ်မှာဆုံးမတဲ့အခါမှာတခါတရံမှမိမိအလိုမကျတာတွေရှိကောင်းရှိမယ်အဲ့ဒီခံမျိုးမှာချက်ချင်းပြန်ပြန်ပြီးတော့ဆရာသမားကိုစောရကမတရားဘူးအထွန်မတရားဆရာသမားဆုံးမတဲ့စကားကိုလိုက်နာလွယ်တဲ့ပုဂ္ဂိုလ်ဆိုတာဘာပဲပြောပြောဘာပဲဆိုဆို တကယ်ကိုသိခံပြီးရိုးရိုးသေးသေးနာယူရတယ်ရိုးရိုးသေးသေးလိုက်နာရရသမားရဲ့ဩဝါဒစကားတွေကိုတသွေးမတိန်လိုက်နာပြီးတော့ကျင့်သုံးသွားမယ်ပွားများသွားမယ်အားထုတ်သွားမယ်ဆိုရင်မိမိအလိုရှိတဲ့တရားအသိဉာဏ်တို့တွေဉာဏ်ဉာဏ်ကြီးမရနိုင်ဘူးလားဉာဏ်ဉာဏ်ကြီးရနိုင်တယ်ဘုန်းကြီးတို့ယောဂီများဒါကြောင့်မို့ဘုရားသမားရဲ့အဆုံးအမဩဝါဒစကားကိုနာယူလွယ်တဲ့ပုဂ္ဂိုလ်ဖြစ်ရတယ်ဒီတော့ ဒီလိုအဆုံးအမစကားကိုနာယူလွယ်တဲ့ပုဂ္ဂိုလ်မှာပြည့်စုံရမယ်အင်္ဂါ၄ပါးရှိတယ်ဒီသုဆုံးမတဲ့စကားတွေကိုနာယူလွယ်တဲ့ပုဂ္ဂိုလ်မှာပြည့်စုံရမယ်အင်္ဂါ၄ပါးရှိအဲ့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံရင်ဆရာသမားရဲ့ဆုံးမတဲ့စကားကိုနာယူလွယ်တဲ့သူဝဆပုဂ္ဂိုလ်ဖြစ်တယ် အဲဒီလိုနာယူရရဲ့ပုဂ္ဂိုလ်မှာပြည့်စုံရမယ့်အင်္ဂါ၄ပါးဟာပါရီလဲဆိုတော့နံပါတ်၁ကယောနိသောမနတိကာရာအသင်အသင်နှလုံးသွင်းရမယ်အသင်အသင်နှလုံးသွင်းရမယ်ဆိုတာပေါ်လွင်အောင်ပြောရင်နှလုံးသွင်းမှန်ကန်ရမယ်ဩဆရာသမားမိမိပေါ်မှာနိနာစီလိုလို့ မိမိပုံမှာနစ်နာစေလိုလို့ဆုံးမနေတာမဟုတ်ဘူးမိမိရဲ့အကျိုးကိုလိုလားပြီးတော့ဆုံးမနေတာပဲသွန်သင်ပေးနေတာပဲအဲ့ဒီလိုကောင်းတဲ့ဘက်ကအမှန်ကန်မှန်ကန်တဲ့ဘက်ကနေပြီးတော့နှလုံးသွင်းရတယ်အဲ့ဒါကိုယောနိသောမနတိကာရနှလုံးသွင်းမှန်ကန်တယ်လို့ဆိုရမိမိခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုရင်ခွန်ကြီးက ယောဂီများကိုတွေ့လာရင်တွေ့လာတဲ့အချိန်လေးမှာအကျွေးမထားပဲပြောပြောတတ်တယ်အဲလိုအကျွေးမထားပဲပြောတတ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာပြောခံရတဲ့ပုဂ္ဂိုလ်အနေနဲ့တော့ယောနိသောမနတိကာရမထားရတဲ့ပုဂ္ဂိုလ်ဆိုရင်ဆရာတော်ဟာငါအပြစ်ပဲကြည်နေတာပဲဟောတကယ်ပဲငါအပြစ်ပဲကြည်နေတာပဲငါပဲဆိုဖို့ပဲကြည်နေတာပဲတခြားပုဂ္ဂိုလ်တွေတော့မကြည်ဘူးငါကိုပဲကြည်နေတယ်ငါအပြစ်ကိုပဲပြနေတယ်ငါအပြစ်ကိုပဲပြောနေတယ် ဒါယောနိသောမနတိကာရထားနိုင်တာလားမထားနိုင်တာကဲမထားနိုင်တော့ဆရာသမားဆုံးမတဲ့ဇကားကိုနာယူဖို့ရလွယ်သလားခက်နေသလားသိခက်ခဲနေတယ်ဒါယောနိသောမနတိကာရမရှိဘူးဆိုရင်သွားပြီအဲယောနိသောမနတိကာရထားတတ်တဲ့ပုဂ္ဂိုလ်ကြတော့ဩဆရာတော်ဟာငါတို့ပေါ်မှာတကယ်သာသမီပေါ်မှာမျက်ခြေမပြတ်စောင့်ရှောက်တယ်လို့ငါတို့တရားရရေးအတွက်ဆရာတော်ဟာမျက်ခြေပြမခံပါလား။နေရာလေးဖြစ်ဖြစ်ဆရာတော်သိလိုက်တာပါလား။တကယ်ကို စောင့်ပြီးတော့ပဲစောင့်ရှောက်ပေးနေတာပါလားဆိုတဲ့အဲဒီလိုနှလုံးသွင်းလိုက်ပြီဆိုရင်ဆရာသမားပေါ်မှာလေးစားတဲ့စိတ်တွေပို့ပြီးတော့မဖြစ်ပေဘူးလားအဲဒီတော့ဆရာသမားဆုံးမတဲ့စကားကိုနာယူဖို့ရခက်ခဲပါအောင်မလားလုံးဝကိုမခက်ခဲတော့ဘူးဒါကြောင့်မို့နှလုံးသွင်းမှန်ရမယ်နံပါတ်1နံပါတ်2နိဝါဒတရားရှိရမယ်နိဝါဒဆိုတာမိမိကိုယ်ကိုနှိမ်ချထားရမယ် တရားအထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်ဟာတခါရင်မတင်ပြီးလက်မကြီးထောင်ပြီးဝင်လာလို့ကတော့သွားပြီဘလို့မှကိုတရားမရနိုင်တော့မန္နာကြီးနဲ့ဝင်လာပြီးငါကဘလို့တတ်တာငါကဘလို့တော်တာငါမှဘလို့ယာတို့ကြီးနဲ့ငါဘလို့ပစ္စည်းဥစ္စာတွေပေါ်များတဲ့ပုဂ္ဂိုလ်စသည်ပေါ့အဲလိုမန်ကြီးနဲ့ဝင်လာပြီဆိုရင်ကတော့ဆုံးမတဲ့စကားကိုနာယူဖို့လွယ်ကူပါမလားဗျာ မလွယ်ကူနိုင်တော့ဘူးဒါကြောင့်နိဝါဒမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသူ့ဝဆဘယ်လိုမှမဖြစ်နိုင်ဘူးတဲ့နံပါတ်1မိမိကိုယ်ကိုနှိမ်ချတတ်တဲ့နိဝါဒတရားလေးရှိရမယ်ဒါဘုန်းကြီးတို့သုဆုံးမတဲ့စကားကိုလွယ်နာယူလွယ်တဲ့ပုဂ္ဂိုလ်ပြည့်စုံရမယ်အင်္ဂါတွေနောက်နံပါတ်3ကဂါရဝတရားရှိရမယ်ဂါရဝဆိုတာ မိမိကိုပြောဆိုဆုံးမတဲ့ပုဂ္ဂိုလ်ရဲ့သီလစတဲ့ဂုဏ်ကျေးဇူးတွေကိုလေးစားယူတည်ရမယ်မိမိပေါ်မှာဆုံးမနေတဲ့ပုဂ္ဂိုလ်ပေါ်မှာလေးစားရမယ်ယူတည်ရတကယ်လို့မိမိပေါ်ဆုံးမတဲ့ပုဂ္ဂိုလ်ပေါ်မှာမလေးစားဘူးဆိုရင်အဲ့ဒီဆုံးမတဲ့ဇကားကိုရောနာယူပါအောင်မလား ကဲဒီတော့ဆိုဆုံးမတဲ့စကားကိုနာယူမဲ့ပုဂ္ဂိုလ်ဆိုရင်နာယူလွယ်တဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီဆုံးမတဲ့ပုဂ္ဂိုလ်ပေါ်မှာလေးစားသလားမလေးစားဘူးလားကဲလေးစားမှုဆိုတဲ့ကာရဝတရားရှိရမယ်နောက်နံပါတ်၄ကပါလဲသောဝသတ္တတာဆုံးမတဲ့စကားကိုလည်းပဲ ညံ့ညံ့နိုးနိုးယိုယိုသေးသေးတန်ဖိုးထားနိုင်တဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ယန္တမဆုံးမတဲ့စကားကိုတကယ်ကိုတလုံးညရင်တလုံးပေါ့။တကယ်ညံ့နိုးတဲ့ပုဂ္ဂိုလ်ဖြစ်ရမယ်။ညံ့ညံ့နိုးနိုးယိုယိုသေးသေးတန်ဖိုးထားနိုင်ရမယ်။ယန္တမဆုံးမတဲ့စကားအဲဒီအင်္ဂါ၄ပါးနဲ့ပြည့်စုံရင်အဲဒီပုဂ္ဂိုလ်ဟာသူ့ဝဆပုဂ္ဂိုလ်ဖြစ်တယ်။ဘာပုဂ္ဂိုလ်ဖြစ်တယ်လဲ ဒုဝဆဆိုတာဆိုဆုံးမတဲ့စကားကိုနာယူဖို့ခက်တာလားလွယ်ကူတာလားနာယူဖို့လွယ်ကူတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခက္ကနာတော်ကလေဘုရားရှင်ကိုရောင်မြတ်ကြီးရဲ့သားတော်ဖြစ်တဲ့ယာဟုလာအဲ့ဒီယာဟုလာသာမဏေလေးကြည်သာတကယ်ဆိုရင်သူ့မှာမာမာနတွေတက်เสียရပေါ့မြတ်စွာဘုရားရဲ့သားတော်ဖြစ်တယ် အခုဘုရားဖြစ်လာတဲ့အတွက်ကြောင့်မို့ဘုရားရဲ့သားတော်တကယ်လို့မြတ်စွာဘုရားဟာစัจ जा မင်းကြီးဖြစ်ခဲ့ရင်စัจ जा မင်းရဲ့သားတော်ကြီးတကယ်မှန်တက်เสียပဲတကယ်တကြတာကြီးဝင်မင်းမျိုးတွေကသူကိုယ်တိုင်တကယ်ကိုမင်းဖြစ်မဲ့ပုဂ္ဂိုလ်စัจ जा မင်းဖြစ်မဲ့ပုဂ္ဂိုလ်အဲလိုမမှန်နဲ့တက်မယ်ဆိုရင်တက်เสียရည်ရှိပေမဲ့လို့လည်းပဲမြတ်စွာဘုရားရှင်ရဲ့သားတော်ဖြစ်တဲ့အဲ့ဒီရာဟုလာလေးဟာမမှန်နဲ့မတက်ရှာဘူး ဆရာသမားရဲ့ဆုဆုံးမတဲ့စကားဘလောက်များနာယူလို့တလေဆိုရင်နေ့စဉ်နဲ့အမျှသဲကိုလက်နဲ့ဆုပ်ပြီးတော့ဤသဲစုနဲ့အမျှဆရာသမားတို့ရဲ့ဆုံးမဩဝါဒကိုနာယူပါရစေလို့ဆုတောင်းရှာတယ်သဲစုနဲ့အမျှဆိုတော့လက်ထဲဆုပ်ထားတဲ့သဲစုနဲ့အမျှဆိုတော့ဆုံးမဩဝါဒတွေနည်းနည်းလိုချင်တာလားအများကြီးလိုချင်တာလား ကဲညီတို့ယောဂီများနဲ့ကြွာသလားမကြွာဘူးလားပြန်လာစဉ်းစားကြည့်ဘုန်းကြီးတို့ယောဂီများကိုနှစ်ခါလောက်မပြောလိုက်ရဘူးအထုပ်တင်ပြန်လာပဲအဲ့ဒါပါပါဖြစ်တာလေနာယူဖို့ခက်တာလားလွယ်တာလားဒါမနာယူခြင်းလားမနာယူနိုင်လားမိမိကိုပဲအပြစ်ကြည့်ပြီးပြောနေတာပဲအခြားပုဂ္ဂိုလ်တွေလည်းဒီလိုနေတာပဲကြွယ်ရမှာသူတို့လည်းစကားတိုးတိုးတိုးတိုးပြောတာပဲအဲ့တော့မိမိပြောတဲ့အခါကျတော့အပြစ်ပဲတွေ့တယ်ဟော ဆရာတော်ကသူ့ကိုပဲအပြစ်ရှာနေတယ်အဲ့ဒါနာယူဖို့ခက်ခဲတာအခုကြည်သာယာဟုလာမထေရတကယ်လို့ယာဟုလာမထေရငံသွားတဲ့အချိန်မှာယဟန်သာမဏေငယ်ကြီးတပည့်စီလဲကြောင်းဝင်မှတပည့်စီလဲကြအမိုက်တရိုက်ဒီကျုံညာရှင်းညာအဲ့လိုကျုံညာရှင်းညာတဲ့ကကလမျိုးမှာရှင်ယာဟုလာမထေရကြွလာတာမြင်လိုက်လို့ရှိရင်အဲ့ဒီမှာအမိုက်တောင်းပေမဲ့ဖြန့်ကျဲတလိုက် ကြံကျဲပြီးတဲ့အခါကဏ္ဍကြတော့အတန်လေးရှင်ရိုင်ဝုလာကိုစမ်းနေကြကြံကျဲပြီးတော့အဲ့ဒီမှာဟဲ့ဒီနာအမိုက်တွေကဘယ်လိုလောက်ထားကြတာတော့မေးလိုက်ရင်မသိဘူးလေအဲ့ဒီနားမှာရှင်ရဟုလာတော့ဖြတ်တာပဲဆိုတော့ဟောရှင်ရဟုလာကြားတာနဲ့တကြိုင်နဲ့တည်းအဲ့ဒီအမိုက်တရိုက်တွေကိုတခါကိုယ်တိုင်ကြုံကိုယ်တိုင်နဲ့ကိုယ်တိုင်ကြုံပြီးဖြစ်ဘယ်သူမှအပြစ်မတင်ဘယ်ပုဂ္ဂိုလ်ကပြောပြောပြောသမျှစကားတွေနာခံနေဆိုဆုံးမတဲ့စကားကိုနာယူဖို့ခက်တာလားလွယ်ကူတာလား လွယ်ကူတာအဲ့လိုလွယ်ကူတဲ့ပုဂ္ဂိုလ်ရှိသေးတယ်နောက်ထပ်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးရှင်သာရိပုတ္တရာမထေရသူမြတ်ကြီးဆိုရင်လည်းပဲဒီတိုင်းပဲရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာတဏီတော်ခါကာလမှာသင်္ကန်းလေးကိုကဘိုးကယိုနဲ့ပေါ့လေသင်္ကန်းကိုကဘိုးကယိုနဲ့တခါနဲ့အပြင်ကိုထွက်လာမိအဲ့လိုသင်္ကန်းကိုကဘိုးကယိုဝက်ပြီးတော့အပြင်ထွက်လာတဲ့အချိန်ခါကာလမှာဝိသစ္စဖြစ်တဲ့ သာမဏေငယ်လေးခုနှစ်နှစ်သားအရွယ်ရှိတဲ့သာမဏေငယ်လေးဝတ္တစာဆိုတော့အခုမှသင်္ကဝတ်ပြီးကစားဘာမှမကြသေးဘူးပေါ့ဝတ္တစာသာမဏေငယ်လေးကအဲ့ဒီမှာမြင်တဲ့အခါကလည်းကြတော့အဲ့ဒီမှာအရှင်ဘုရားတဲ့အရှင်ဘုရားရဲ့သင်္ကန်းထောင်စွန်ကြီးမြေကြီးပေါ်တရွတ်ဆွဲနေပါလေတဲ့အဲ့ဒီလိုဝတ်ကောင်းပါသလားဘုရားလို့ကိုရင်လေးကလက်အုပ်ချီပြီးတော့ပြောတယ် အဲလိုလဲဥကြည့်ပြီးပြောတဲ့အခါကလည်းကြတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးတကယ်ဆိုရင်အခုမှဝိပဿနာဖြစ်တဲ့ကိုရင်သားမေလေးဟိုကမြတ်စွာဘုရားရှင်လက်ရတော်ရပညာအရာမှာဣတရိရတော်မူတဲ့မထေရမြတ်ကြီးပဲတကယ်လို့များအာယောနီတော်မနတိကာရထားမယ်ဆိုရင် မလောက်လေးမလောက်စားကိုရင်လေးကငါ့မြန်လာပြီးဆရာလှုပ်လို့လို့ပြောမိမှာပဲဒါပေမဲ့အရှင်မြတ်ကြီးဟာမိမိရဲ့သင်္ကန်းမညီညာမှန်သိတဲ့အတွက်ကြောင့်ပေါ့ တခြားကွယ်ရာလေးမှာသွားပြီးတော့မိမိရဲ့သင်္ကန်းကိုတည်တည်ချာချာပြင်ပြီးတော့ဝတ်တယ်။နောက်ပြီးတော့ပရိမန္တနာအဝန်းအစွန်းလက်ဘက်ကိုညီအောင်ချပြီးတော့တည်တည်ချာချာရှင်းနောက်ဆွဲကြည့်ပြီးတော့မှတခါလေးညီညီညာညာဝတ်တယ်။အဲ့လိုဝတ်ပြီးဆိုတဲ့အခါကျတော့မှသာမဏေငယ်လေးရဲ့ရှေ့ကိုကြွလာပြီးတော့သုံးမတဲ့တရားကိုယူသေးတဲ့အနေအားဖြင့်လက်အုပ်ကြည့်တော်မူရဲ့ကြည့်နော်။ ကိုရင်သာမဏေငယ်လေးဖြစ်ဖြစ်စီမိမိပေါ်မှာဆုံးမပေးလာပြီဆိုရင်ဆုံးမခံမဲ့ပုဂ္ဂိုလ်ဟာဒီတိုင်းနာခံရမှာလားလက်ဥချီရမှာလားတရားရှိသူကြီးဖြစ်တဲ့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးကနမူနာပြအဲဒီမှာလက်ဥချီပြီးတော့ဣဒကံဝတ္တိတိအာသရိယာတိအင်းစလိန်ပက္ကရှအထာတိတဲ့ကေအဲဒီမှာဆရာတဲ့ဒီလောက်ဆိုရင်တင့်တော်ပါပြီလားဗျာဆိုပြီးတော့ဟောလက်ဥပလီချီပြီးတော့မတ်တရပြီးနေတယ် ရှင်သာရိပုတ္တရာမထေရသူမြတ်ကြီးဟာမွေးထွန်းလာသည့်ခုနှစ်နှစ်အရွယ်ရှိတဲ့ဒီကနေ့လေးမှဝင့်လာခဲ့တဲ့ရှင်ပြုဇဝိတ္တစ္စဖြစ်တဲ့တယံတာမဏိငယ်လေးကတော်လေပဲငါ့ကိုဆုံးမသည်ဖြစ်စေတဲ့ငါသည်ဥထိတ်ထက်ပန်ဆင်ပြီးတော့ယုတ်သေးစွာနာယူမယ်လို့ဒီလိုအမိန့်ဆိုပြီးတော့အဆုံးအမကိုရိုးရိုးသေးသေးနာယူတော်မူတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲမိမိအပေါ်မှာဆရာသမားက တရားရှုမှတ်မှုထိုင်တဲ့ခါကနေပြီးတော့ထားတဲ့ရက်တဲ့ခါမှာလွတ်သွားလို့ဖြစ်စေရက်တဲ့ခါကနေပြီးတော့ထိုင်ချလိုက်တဲ့ခါမှာအမှတ်လွတ်နေတာမြင်လို့ပဲဖြစ်စေနောက်တခြားရေတောက်တဲ့နေရာလေးမှာရှုမှတ်မှုလွတ်နေလို့အဲ့နေရာမှာမြင်လို့ပဲဖြစ်စေနောက်ဆွမ်းဖုံးပေးတဲ့ခါကဏ္ဍမှာဆွမ်းဖုံးပေးတာရှုမှတ်မှုလွတ်နေလို့မြင်လို့ပဲဖြစ်စေ အဲ့လိုမြင်လို့မိမိကိုအပြစ်ကလေးပြပြီးတော့များဆုံးမမယ်ဆိုရင်ဘုန်းကြီးတို့ယောဂီများကရိုးရိုးသေးသေးနာယူဖို့ရမလိုအပ်ဘူးလားရှင်သာရိပုတ္တရာမထေရသူမြတ်ကြီးရဲ့ထုံးကိုနှလုံးမူလိုက်သေးကြပါလေရာဟုလမထေငယ်လေးရဲ့ထုံးကိုနှလုံးမူပြီးတော့ငရုရဲ့ဆရာဟာငရုပေါ်မှာမိဘကသာသမီကိုစောင့်ရှောက်တယ်လို့ ယောဂီများရဲ့တရားရရေးကိုလည်းပဲမျက်ချင်မပြတ်စောင့်ရှောက်ပြီးတော့မူပြီလေလို့အဲ့လိုယောနိသောမနတိကာရထားလိုက်မယ်ဆိုရင်ဆရာသမားရဲ့ဆုဆုံးမတဲ့စကားကိုနာယူဖို့ခက်ခဲတရားလိုသေးရဲ့လားဒါကြောင့်ဘုန်းကြီးမနေ့ကသံပုံလေးချပေးခဲ့တယ်လေမေတ္တာကရုဏာရှေ့ရှုကာဖြင့်နာနာကျင်ကျင်အပြစ်မြင်တိုင်း သွန်သင်တယုပန်းတိတ်မျိုးကိုရွှေအိုးညွန်ပြသူအလားသို့ဝတ်တွားစည်းကပ်ဆက်ဆံတတ်များများအကျိုးတွေတဲ့ဒီလိုဆရာသမားမျိုးကိုမိမိတို့အမိရလို့ဒီဆရာသမားရဲ့အဆုံးအမတိုင်းလိုက်နာလို့ရှိရင်မိမိတို့အကျိုးတွေရမလားအကျိုးတွေဆိုရုံမလားကဲအဲ့ဒီဆောင်ပုဂ္ဂိုလ်လေးပြန်ပြီးဆိုကြည့်လိုက်ကြအောင်ဆိုမေတ္တာကရုဏာမေတ္တာကရုဏာစေရှုကားဖြင့် နာနာကျင်ကျင်အပြည့်မြင်တိုင်းသွန်သင်တယုပန်းဒိတ်မျိုးကိုရွှေအိုးညွန်ကြသူအလားတို့ဝတ်တော်ရှိကဆက်ဆံတဲ့ များမြတ်အကျိုးတွေမေတ္တာကရုဏာစေရှုကားဖြင့်နာနာကျင်ကျင်အပြည့်မြင်တိုင်းသွန်သင်တန်ယိုပန်းဒိတ်မျိုးကို ရွေအိုညွန်ကြသူအလားသို့ဝတ်တော်စီကသက်သန္တညာမြအကျိုးတွေဒါဘုန်းကြီးတို့မိမိတို့ရှိကပြီးတော့နေတဲ့ဆရာသမားကမိမိရဲ့အပြစ်ကိုမြင်လာတဲ့အခါမှာဒီအပြစ်ကိုထောက်ပြပြီးတော့ယောဂီ ဒီနေရာလေးမှာယောဂီဆွမ်းစားခြင်းအချိန်မှာအမှတ်ကလေးတွေလွတ်နေတယ်အဲ့ဒီအချိန်လေးမှာတည်တည်ချာချာဆွမ်းစုပ်ဆွမ်းလုပ်ကလေးတလုတ်ပြင်နာလေးကစ၊ဂိုင်နာယူလာတာလေးကစမိမိပါဇက်ကလေးဟလိုက်တာပါဇက်တဲ့ဆွမ်းလုပ်ကလေးထည့်လိုက်တာလက်ကလေးပြန်ရုပ်လိုက်တာအဲ့ဒီအချိန်မှာရုပ်ပြီးမှဝါတာဝါတိုင်းဝါတိုင်းလေးကိုရှုမှတ်မှုမလွတ်သေးဘူးအဲ့ဒီမှာဝါပြီးတဲ့အခါမှာမြူခြင်းတဲ့စိတ်အဲ့ဒီမြူခြင်းတဲ့စိတ်ကလေးမှတခါလဲမြူချလိုက်တဲ့ကံမှမြူတဲ့အာယုံ ဘယ်နေရာမှမလွတ်အောင်တတိလေးကပ်ပြီးရှုမှတ်ပါလို့မိမိကိုမြန်ထောက်ပြပြီးတော့တတိလေးပြီးရင်ဝမ်းတာရမှာလားဝမ်းနေရမှာလားဝမ်းတာရမှာဩငါတို့ဆရာတော်ဟာငါတို့ဆွမ်းစားတဲ့နေရာလေးတောင်မှဒီလိုအသေးပွဲလေးတောင်မှမလွတ်အောင်ငါတို့ကိုတတိထားပြီးစောင့်ရှောက်ပေးနေပါလားဒီလိုဝမ်းတာရမှာအဲ့ဒီလိုလက်ခံရမှာအဲ့လိုလက်ခံပြီးတော့ဆုံးမတဲ့စကားကို တကယ်ကိုလိုလိုချင်းချင်းနဲ့လူလားတဲ့ပုံကိုယ်တွေလည်းပဲလောကကြီးရဲ့မှာ မရှိဘူးလားအခုအားထုတ်နေသေးဖြစ်တဲ့ယောဂီတွေမှာရောမရှိဘူးလားရှိတယ်အဲလိုသုဆုံးမတဲ့မြတ်စကားကိုလူလူလားလားလက်ခံလိုတဲ့ပုံကိုယ်တွေရှိတယ်လို့သုဆုံးမတဲ့စကားကိုမလူလားတဲ့ပုံကိုယ်လက်မခံနိုင်တဲ့ပုံကိုယ်တွေရောမရှိပေဘူးလားရှိတာပဲ အဲတော့ဆုဆုံးမတဲ့စကားကိုလိုလားတဲ့ပုဂ္ဂိုလ်ရဲ့အကြောင်းလေးထုတ်ပတ်လေးတစ်ခုကိုဘုန်းကြီးထုတ်ပြခြင်းပါသံဃာဝေကတန်ယုံမှလာတဲ့ဂန္ဓခြေနာဆိုတဲ့တုတ်တန်လေးတစ်ခုရှိပါတယ်အဲ့ဒီမှာတောနေယဟန်တော်လေးတစ်ပါးပေါ့တို့ရဲ့မာနီတစ်ပါးနဲ့ဧကစာကြီးပေါ့အဲလိုနဲ့တရင်သုံးပြီးတော့တရားတွေအားထုတ်နေကြတယ်အားထုတ်တော်မူနေတယ်ဒီနေ့မှသွားခံကြွ

တင့်တော်တဲ့ကံပေါင်းရိုးမှာတင်ပြီးတော့သင်္ကန်းလေးတွေတင့်တော်တဲ့မြက်ခင်းပေါ်မှာလွှားချွေးတွေနဲ့ပေါ့လေအဲ့ဒီမှာလွှားပြီးတဲ့အခါကလည်းကြတော့ရေကန်တွင်းမှာဆင်းပြီးတော့ရေချိုးတာအဲ့လိုရေကန်ထဲမှာဆင်းပြီးရေချိုးမလို့အဲ့ဒီမှာရေကန်ထဲအဆင်းမှာလေလေးကခါနဲ့လေလေးတင့်ပြီးတော့တိုက်လာတဲ့အခါလေလေးနဲ့အတူအေးမြပြီးတော့ကံထဲမှာရှိနေတဲ့ ကြာပန်းရဲ့ဉာဏ်လေးဟာကလည်းရဟန်းတော်လေးရဲ့နှာဝထီအောင်လာပြီးတိုက်အဲလိုရဟန်းတော်လေးရဲ့နှာဝမှာတိုက်လာတော့သွမ်းကန်ကလည်းပြန်လာတဲ့အချိန်က မောကလည်းမောဟိုက်ကလည်းဟိုက်အဲဒီမှာလေအေးလေးနဲ့အတူတခါလည်းပန်လာတဲ့ကြပန်းရဏလေးကိုအဲ့ဒီမထေရလေးယဟန်တော်လေးဟာခါလေးရှူရှက်လိုက်တယ်။အဲ့လိုရှူရှက်လိုက်တဲ့အချိန်လေးမှာပဲရေကံမှာစောင့်တဲ့နတ်သမီးကဟောတခုမိပြီဆိုပြီးတော့တခါလေပြောပါလေရော တခုမိပြီတဲ့အဲ့ဒီမှာတခုမိပြီဆိုတဲ့အခါကျတော့အဲ့ဒီမှာယဟန်တော်လေးကငါဘာခိုးလို့လဲအရှင်ဘုရားတပည့်တော်မပြီးပဲနဲ့တပည့်တော်ပိုင်ဆိုင်နဲ့ဒီရေကန်လေးကကြာပန်းရဲ့ယနှံ့ကိုတပည့်တော်မပြီးပဲနဲ့အရှင်ဘုရားရှူရှဲလိုက်တာဒါခိုးယူတာပဲအရှင်ဘုရားတခိုးပဲအဲ့လိုပြောတဲ့အခါကျတော့အဲ့ဒီအချိန်မှာဟိုကရေကန်ထဲမှာကြာဆွဲတွေကြာပန်းတွေကြာရွက်တွေခူးနေကြတဲ့ပုံကိုယ်တွေရှိတယ် အဲ့လိုခုနေတဲ့ပုံကိုယ်ကြီးရှိတော့ယဟန်တော်လေးကနေပြီးတော့သင်ကငါ့ကိုတော့ဒီအနံလေးရှူရှိုင်းမိတာနဲ့တခိုးလို့ပြောရဲ့ဟိုရေကန်ထဲမှာသင်ရဲ့ကြာပန်းနေကြာဘူးကြံကုန်နေချိုးနေတဲ့ပုံကိုယ်ကြီးကျသင်ပါလို့မပြောတယ်လေအရှင်ဘုရားအဲ့ဒီပုံကိုယ်ကြီးကဘာနဲ့တူတယ်လဲလို့ဆိုရင်တဲ့မိဖို့ကြောင့်မှရှိတဲ့လက်နှီးစုံနဲ့တူတယ်မိဖို့ကြောင့်ထဲမှာရှိနေတဲ့လက်နှီးစုံကဘုန်းကြီးတို့ကျူဖွေးနေသလားညစ်ပေနေသလား အဲလိုညစ်ပင်နေတဲ့လက်နည်းစုပ်ပေါ်မှာနောက်ထပ်အညစ်အကြေးလူပေမဲ့လို့လည်းပဲဘာမှထူးခြားမှုမရှိတော့ဘူးပိုပြီးညစ်တဲ့ညစ်ယုံပဲရှိတယ်ဘာမှမထူးခြားတော့ဘူးသူအတွက်အဲ့ဒီအတိုင်းပါပဲဗျာသူတို့မှာကအကုသိုလ်တွေကဒုတက်နေတာတဲ့ဒါကြောင့်ဘာမှမထူးတော့ဘူးအရှင်ဘုရားကတော့မိမိရဲ့သီလကိုစင်ကြယ်စွာစောင့်ထိန်ပြီးတော့တမာရီပညာအကျင့်တရားတွေကိုအရှင်ဘုရားရိုးရိုးသေးသေးကျင့်ကြံအားထုတ်နေတာဖြစ်တော့ ဘာနဲ့တူတယ်လဲလို့ဆိုရင်တဲ့အင်မတန်ဖြူစင်ပန့်ရှင်းတဲ့လက်ကင်ပေါ်အားလေးနဲ့တူတယ်ဗျာ။တန့်စင်နေတဲ့လက်ကင်ပေါ်အားလေးပေါ်မှာအညစ်အကြေးလေးတစ်ကွက်လောက်လူပင်လိုက်ရင်အင်မတန်ကြည်ရအိုတယ်ဗျာ။ဒါကြောင့်အရှင်ဘုရားကိုလည်းပဲဒီတရားအလုပ်တွေအားထုတ်နေတဲ့အတွက်သီလစင်ကြယ်အောင်ဆောင်ထိန်နေတဲ့အတွက်ကြောင့်အညစ်အကြေးမလူပင်စီလိုတဲ့အတွက်တပည့်တော်တတိပေးခြင်းဖြစ်ပါတယ်ဗျာ။ဆိုတော့အဲဒီမှာယဟန်တော်လေးက ကောင်းလာပြီနတ်သမီးတကယ်အလို့ငါမှာနောက်တစ်ချိန်အပြစ်များတွေ့ခဲ့ရင်တဲ့ငါကိုအာမနာတံအပြစ်ကိုထောက်ပြီးတော့ပြောနိုင်ပါလေနောက်ကိုလည်းငါကိုလည်းပြောပါပေါ့အဲ့လိုပြိမှန်တကပြုတယ်ဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများမိမိပေါ်မှာဆုဆုံးမမှုကိုလိုလားတဲ့ပုဂ္ဂိုလ်ကြတော့အပြစ်မမြင်တဲ့အပြင်နောက်ထပ်ဒီလိုအပြစ်မျိုးတွေတွေ့ခဲ့ရင် တွေ့တဲ့အချိန်လေးမှာအာမနာတန်ဆုံးမပါအတိပေးပါလို့မမဖိတ်ပေဘူးလားဗျာတခါနဲ့ပြမတကပြုတယ်ယနေ့တရားကိုတကယ်လူလားပြီးတော့အားထုတ်ကြတဲ့ပုဂ္ဂိုလ်များမိမိတို့နေတဲ့အဆောင်တိုင်းမှာအဆောင်လျှောက်တာဝန်ခံပုဂ္ဂိုလ်ကြီးရှိတယ်အဲ့လိုတာဝန်ခံပုဂ္ဂိုလ်ကြီးရှိတဲ့အတွက်ကြောင့်မို့အဲ့ဒီတာဝန်ခံပုဂ္ဂိုလ်များကိုမိမိကတကယ်လူများမိမိ အမှတ်တွေလွတ်နေခဲ့လို့ရှိရင်တတိလက်လွတ်ပြောမိမယ်နေမိမယ်ထိုင်မိမယ်ဆမ်းမိမယ်ကိုယ်မိမယ်ဖွင့်မိမယ်သိမ့်မိမယ်ဆိုရင်အာမနာတံပြောပါ အာမနာတံတတိပေးပါလို့ဖိမန္တက ပြုထားဖို့မလိုဘူးလားဟောဒီယဟန်တော်လေးအတူယူပြီးတော့ဟုတ်တယ်မို့လားတကယ်လို့မိမိကဖိမန္တကပြုထားလို့ရှိရင်တာဝန်ရှိတဲ့ပုဂ္ဂိုလ်ကမိမိကိုဘာမှအာနာစရာမလိုဘဲနဲ့ ချက်ချင်းမိမိအမှတ်လွတ်လိုက်တာနဲ့ချက်ချင်းတတိပေးလိုက်မယ်အဲ့ဒီတတိပေးတဲ့အတိုင်းမိမိကလိုက်နာပြီးကြိုးစားသွားရင်မိမိတရားအသိဉာဏ်တို့တွေဉာဏ်ဉာဏ်ကြီးမရနိုင်ပေဘူးလားဉာဏ်ဉာဏ်ကြီးရနိုင်တယ်ဒါဟာအဆုံးအမလိုလားတဲ့ပုဂ္ဂိုလ်များကြတော့ဒီတိုင်းပဲမိမိကိုသုံးပါတဲ့ပုဂ္ဂိုလ်အပြစ်မမြင်မဲနဲ့ချက်ချင်းပဲအဲ့ဒီပုဂ္ဂိုလ်ကိုပြန်ပြီးတော့တခါနဲ့ဒီလို အပြစ်များတွေးခဲ့ရင်အမှားများတွေးခဲ့ရင် တကယ်လို့ရှုမှတ်မှုလွတ်တာများတွေ့ခဲ့လို့ရှိရင်ချက်ချင်းအာမနာတန်တတိပေးပါဆိုပြီးတော့ပြန်ပြီးပြမှန်တကပြုပါလေနောက်ဒါကဆုံးမမှုကိုလူလားတဲ့ပုဂ္ဂိုလ်များနောက်အဆုံးမကိုမလူလားတဲ့ပုဂ္ဂိုလ်များရောမရှိပေဘူးလားအဆုံးမကိုမလူလားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကကန္နတော်ကအဝါရိယဇတ်မှာပေါ့ အဝါရိယဆိုတဲ့အဲ့ဒီလှေကတို့တမန်ဟိုဘက်ဒီဘက်ဟိုဘက်ကန်းကနေပြီးတော့ဒီဘက်ကန်းကိုပုတ်ပေးတယ်ခကြီးတယ်ဒီဘက်ကန်းကနေပြီးတော့ဟိုဘက်ကန်းကိုပုတ်ပေးတယ်အဲ့ဒီအဝါရိအဝါရိယဆိုတဲ့ကတို့တမန်အဲ့ဒီပုဂ္ဂိုလ်ဟိုဘက်ကန်းဒီဘက်ကန်းပုတ်နေတဲ့ခါကလည်းကျတော့ဒီနေ့ဘုန်းကြီးတို့အလောင်းတော်ရသေးကြီးအလောင်းတော်ရသေးကြီးကဒီဘက်ကန်းကိုသွားလို့တဲ့အတွက်ကြောင့်မို့ပြီးတော့ခွာပြီးဟိုဘက်ကန်းကိုကူးသွားတယ် တူတယောက်မှမှဘာမှတန်ဖိုးများမယ်မဟုတ်ပါဘူးတယောက်တယောက်ရဲ့အခကျင်းငွေဟာဘာမှမများဘူးအဲ့ဒီမှာကူးခတ်ပြီးတော့သွားတော့ဟိုဘက်ကန်းရောက်တဲ့အခါကလည်းကြတော့အဝါရိယကလှေကတောင်းနေဘယ်လောက်လဲဆိုတော့ဥမာအဖြစ်တယောက်ကိုငါမှုဆိုရင်လည်းငါမှုပေါ့တောင်းနေအဲ့ဒီမှာလူတယောက်ကိုငါမှုအပြင်ပန်လာတဲ့အထုပ်ကဓမ္မပေးရမယ်ဟိုပန်လာတဲ့ချင်းကဘယ်လောက်ပေးရမယ်တောင်း တောင်းတဲ့အခါကလည်းကြတော့လူတွေကမကျင်နပ်တကယ်လို့သာတစ်ဖက်ကန်းကသာသူဒီအထုပ်ဆိုရင်ဘယ်လောက်ပေးရမယ်ဆိုလဲဟိုပုဂ္ဂိုလ်ပြည့်ပြီးတင်ခဲ့မှာဒါချင်းကိုတင်းလာရင်ဒီချင်းဆိုရင်ဒီတောင်းဆိုရင်ဘယ်လောက်ပေးရမယ်ဆိုရင်ပြည့်ပြီးတင်မှာပဲဒါပေမဲ့သူတို့လိုတဲ့ခရီးကိုရောက်လာပြီဆိုတော့မပေးကြတော့မပေးခြင်းတဲ့အခါကလည်းကြတော့အဲ့ဒီမှာအဝါရိယတောင်းဟိုကမပေးဘူးဆိုရင်ဟာဇွန်ကြီးပြီးသူ့ထုတ်သူဆွဲပြီးဆင်းသွားသူ့ထုတ်ကသူ့တောင်းသူ့ထမ်းပြီးဆင်းသွားအဲ့ဒီမှာစိတ်တွေဆိုး အဲ့တော့လူအတွက်ကတော့ရနိုင်တယ်ဒါပေမဲ့လို့ကုန်ပစ္စည်းအတွက်ကသူမရနိုင်မရလိုက်တဲ့အခါစိတ်တွေဆိုးစိတ်တွေဆိုးရပြီးတဲ့အခါကျတော့ဘုန်းကြီးတို့အလောင်းတော်ရတ္တိကြီးပဲရောက်လာတဲ့အခါကျတော့ပေးလေကတောင်းတယ်အဲ့လေကတောင်းတဲ့အခါကဏ္ဍကျတော့ဘုန်းကြီးတို့အလောင်းတော်ရတ္တိကြီးမှာဘာမှဝတ္ထုချင်းဝင်မပါမပါတဲ့အခါကဏ္ဍကျတော့အဲ့ဒီမှာမောင်အဝါရိယတဲ့ငါမှာတော့သူများလိုလေကပေးเสียရမရှိဘူးသို့တော့တင်းရဲ့ဘဝတသက်တာမှာလိုက်နာသွားလို့ရှိရင် တင်အကျိုးမဆုတ်ယုတ်နိုင်တဲ့ငါဩဝါဒအဆုံးအမစကားပေးခဲ့မယ်ဆိုပြီးတော့ဟိုဘက်ကန်းကိုမကူးခင်မှာတင်လှေကားကိုကြွတင်ပြီးတော့တောင်းပါတဲ့လူဆိုတာမိမိလိုရာခကြီးကို မရောက်ခင်ကစိတ်ကတစ်မျိုးရောက်သွားပြီဆိုရင်စိတ်ကတစ်မျိုးပြောင်းသွားတတ်တယ်ဒါကြောင့်ဒီဘက်ကန်းကနေပြီးဟိုဘက်ကန်းကိုမရောက်ခင်ကိုလှေကတောင်းပါတဲ့နောက်ပြီးတော့ယွာမှာဖြစ်စေတဲ့တောမှာဖြစ်စေတဲ့ ဟောဒီကုန်းပေါ်မှာပဲဖြစ်စေဒီရေထဲမှာပဲဖြစ်စေဘယ်ခါမဆိုဒေါသမထွက်ပါနဲ့စိတ်မဆိုးပါနဲ့မိမိဒေါသကိုထိမ့်ပါလို့အလောင်းတော်ယတိကြီးကနေပြီးဆုံးမပေးတာအဲ့လိုဆုံးမပေးတဲ့ခါကဏ္ဍကြတော့အဲ့ဒီအဝါရိယကုတုသမားကဒါလားလှေကလို့ပြောလိုက်တာဟုတ်တယ်အဝါရိယငါရဲ့လှေကဟာဒါပဲဆိုတော့အဲ့ဒီမှာလှေကမပေးရကောင်းလားဆိုပြီးတခါနဲ့ရင်ဘတ်ကနေတွန်းလှဲပလိုက် ဆောက်တွန်းလိုက်တဲ့အခါအလောင်းတော်မှာတခါနဲ့နောက်ကိုပြစ်လဲသွားတဲ့အခါကာလကြတော့မှအဲ့ဒီကိုယ်ပေါ်ခွပြီးတော့ဖိပြီးတခါလက်သိနဲ့ပြစ်ထိုးတော့တာဒီအလောင်းတော်ယတိကြီးဟာရှင်မင်းကိုဒီအဆုံးမဩဝါဒပေးစဉ်ခါကာလတုန်းကရှင်ဘုရင်ကလေဒီဩဝါဒကိုသဘောကျလုံးလို့အဲ့ဒီမှာအင်မတန်မှကြီးမားလာတဲ့ရွာကြီးတရွာကိုအပိုင်စားဖြစ်နေလှူဒန်းတော်မူခဲ့တယ်။ဩဝါဒကိုလူလားတဲ့ပုဂ္ဂိုလ်နဲ့တွေ့တော့တခါတည်းလှူဒန်းတယ် အဒီအဆုံးမဩဝါဒမလိုလားတဲ့ပုံကိုယ်နဲ့တွေ့တဲ့အခါကျတော့ဟောအခုကြည့်ရင်မတ်ကိုစောင့်တွန်းပြီးလဲသွားတဲ့အခါမှာအဲ့ဒီပုံမှာတက်ထိုင်ပြီးလက်သိနဲ့ပြစ်ထိုးတော့အဲ့ဒီအချိန်မှာသူ့ရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကတခါထမင်းလာပို့တဲ့အချိန်ထမင်းလာပို့တဲ့အချိန်အနိနာရောက်နေပြီအဲ့ဒီမှာအချိန်နေကြည့်လိုက်တဲ့အခါကျတော့ဒါရှင်မင်းကိုးကွယ်တဲ့ယတိကြီးဖြစ်တဲ့အခါကာလကြတော့အဲ့ဒီမှာဇနီးဖြစ်တဲ့ပုဂ္ဂိုလ်ကအမောင်အဝါရီယလွန်မဲလွန်မဲဒါဟာမင်းကြီးကိုးကွယ်တဲ့ယတိကြီးဆိုပြီးတော့အတင်းလိုက်ပြီးတော့ကြီးလာပြီးတားရှာ အဲ့လိုတားတဲ့အခါကဏ္ဍမှာဟိုသင်္ကလေးပဲတခါလေယသိဘက်ကပါရမလားဆိုပြီးတော့သူ့ရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုအပြစ်ကန်လိုက်တာကိုကလည်းကိုလေးလက်ဝန်ကအရင်မာကြီးနဲ့အဲ့ဒီမှာမိမိစားဖို့အတွက်ဓမင်းဥပ္ပါလည်းပဲရွက်လာကြရသည်အဲ့ဒီမှာပြစ်လဲပြီးတော့သူ့ရဲ့သာတန်ဒီလည်းပြစ်စည်းသွားတာအဲ့ဒီအဝါရိယမှလည်းပဲမင်းပြစ်မင်းတန်တင့်ရတယ်ဆိုလိုရင်းကတော့ဖြင့်အဆုံးမမနာယူတဲ့ပုဂ္ဂိုလ်များကို သွားပြီးတော့ဆုံးမမိရင်မိမိကိုယ်တိုင် အန္တရာယ်နဲ့မကြုံရပြီဘူးလားဗျာမိမိကိုယ်တိုင်အန္တရာယ်နဲ့ကြုံရတတ်တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဆုံးမမခံလို့တဲ့ပုဂ္ဂိုလ်များတွားပြီးမဆုံးမမိအောင်တတိထားတာလေကမ္မဋ္ဌာန်းဆရာဆိုတာလွယ်တာမဟုတ်ဘူးနော်အိမ်မှာအခုလန်အားထုတ်တဲ့ပုဂ္ဂိုလ်တွေကအိမ်မှာဘိုလ်ကြီးတဲ့ပဲအိမ်မှာအကုန်လုံးဘိုလ်လုတ်လာကြတဲ့ပုဂ္ဂိုလ်တွေအဲ့ဒီဘိုလ်လုတ်လာကြတဲ့ပုဂ္ဂိုလ်တွေကိုကိုကပြောရတာဆိုတော့မတော်လောတော့ကဘုန်းကြီးတို့မဟာစီတန္တရာရှိတာနေတော့ကလို့ ကမ္မဒန်းဆရာနှစ်တလက်မနဲ့ချမှာဆိုပါသေးတယ်နှစ်တလက်မနဲ့ချဖို့ရတခါလဲကောင်းရင်ကြားတဲ့ထောင်ထားပြီးပြီအဲ့ဒါဘုန်းကြီးအသိစောလို့မစောရင်အဲ့ဒီကမ္မဒန်းဆရာနှစ်တလက်မနဲ့တွေ့ခံရတော့မှာအဲ့လိုဆုံးဆုံးမရနာယူဖို့ခက်ခဲတဲ့ပုဂ္ဂိုလ်မျိုးသွားဆုံးမမိရင်မိမိကိုယ်တိုင်အန္တရာယ်နဲ့မကြုံရပေဘူးလားအန္တရာယ်နဲ့ကြုံရပုံလေဒါလေးနောက်ထပ်သာရကလေးတစ်ခုပြောအောင်မယ်ဒါမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်ခက္ကနာတုန်းက ရှင်မဟာကတ္တဗမထေရမြတ်ကြီးဆိုတာအင်မတန်ထင်ရှားတဲ့သာသနာမှာထင်ရှားတဲ့မထေရကြီးပထမသံဃာယနာတင်စဉ်အခါကာလတုန်းကဒီရှင်မဟာကတ္တဗမထေရမြတ်ကြီးဟာအမေပုစ္စကနေရာကနေတာဝန်ယူပြီးတော့သံဃာယနာတင်တော်မူခဲ့တယ်။ဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာမှာကြီးစုံများတော်မူတဲ့မထေရမြတ်ကြီးဖြစ်တယ်။ဒီမထေရမြတ်ကြီးမှလည်းပဲအခါတစ်ပါးမှာတတိယဟန်နှစ်ပါးနဲ့တောရကျောင်းလေးမှာတရင်သုံးပြီးတော့နေစဉ်မှာ အဲ့လိုနေတဲ့အချိန်ကာလမှာတတိတပါးကအင်မတန်မှဆရာရဲ့ဝတ်ကိုသိတယ်ဆရာရဲ့ဝတ်ကိုသိတဲ့အတွက်ကြောင့်မို့အဲ့ဒီတတိကတော့ဆရာရဲ့ဝတ်ကိုတခါနဲ့ပြုရမယ့်ဝတ္တရားတွေနာနဲ့ဆိုရင်လည်းပဲမျက်နှာသေးရတဘူးစသည်ဖြင့်အားလုံးအစင်တဲ့အကုန်လုံးဆောင်ရွက်ပြီးထားတယ်အကုန်လုံးအစင်တဲ့အနေအချင်းဆောင်ရွက်ပြီးတော့ပေးထားတယ်ဟောအဲ့လိုဆောင်ရွက်ပေးထားပြီးတဲ့အခါကျတော့မှဟိုးတပည့်တယောက်ကတခါနဲ့ မထေရင်းအိယာကထလာပြီဆိုရင် तू က तू လုတ်ပေးတဲ့ပုံစံမျိုးနဲ့တခါနဲ့ဒါကရေပါဖျားဒါကတပူပါဖျားသွားသွားပြီးတော့တခါနဲ့ရှေ့ကနေနှမ်းပြူတာမျက်နှာလုတ်တာ तू လုတ်ပေးသလိုပဲဟဲရေချိုးချိန်ရောက်ပြီဆိုရင်လည်းမထေကြီးရေချိုးတဲ့ခါကဏ္ဍကြတော့မထေကြီးကတက်တော်ရတော်ကြီးလာတဲ့ခါကဏ္ဍကြတော့ဟောရေအေးကြီးတဲ့ချိုးလို့မရတော့ရင်နွေးလေးနဲ့ဆက်ချိုးရတယ်အဲဒီခါကျတော့ဟိုကဟိုဒီဝတ်ကြီးဝတ်ငယ်ဝတရားကိုကြည်ပြွန်နဲ့တပည့်လေးကတော့ဖြင့်တခါနဲ့ရင်နွေးအိုကျိုး ဟာရင်ထဲကိုကြိုပြီးတဲ့အခါကဏ္ဍကျတော့ဒီရွေနေအိုးလေးနဲ့တခါအရန်တဲ့ရေချိုးတော့မဲ့အချိန်ကျလို့ရှိရင်အဲ့ဒီမှာရေအေးလေးနဲ့ဆက်ပေးတယ်ဆက်ပြီးတော့လောင်းပေးတယ်အဲ့လိုပေါ့အဲ့လိုလုပ်ပြီးတဲ့အခါကျတော့မှအရှင်ဘုရားရင်သွေးဆက်ပြီးသားပါဗျာသူကရှေ့ကအကုန်လုံးပေါ်လေးတာဘာမှဘုရားဆိုပြီးတော့ရှေ့ကနေပြီးနှမ်းထူတာအဲ့လိုပုံကိုမျိုးကြီးဒီခေတ်မှာရောမရှိဘူးလားပိုတောင်းပေါ်သေးဒီခေတ်မှာလူကြီးရှေ့ကြရင်တခါလေဟိုနာဟိုကလောက်တာလူဒီဟာလူကြီးကြွေရကြရင်ဘာတစ်ခုမှမလုပ်တဲ့ပုံကိုကြီးအများကြီးပဲ အဲ့ဒါတွေဒီခေတ်မှာအများကြီးပဲဒါရှိဒီခေတ်မှာမဟုတ်ဘူးရှိခေတ်ကလည်းအခုရှိနေတာကိုတွေ့ရအဲ့လိုပေါ့လေတရက်ဟာတော့ဖြင့်ဟိုကိုယ်တော်လေးရကဲဒီလောက်တောင်ရှိလားဒီကလှုပ်လှုပ်ပေးရတာ तू ကရှိကနေပြီးမျက်နှာအားရ तू လှုပ်တဲ့ပုံစံကြီးနဲ့လှုပ်တယ်ဒီနေ့တော့ငါမလှုပ်ဘူးဆိုပြီးရင်သွေးအိုးကိုအပေါ်မှာတင်ထားတယ်အိုးနဲ့တင်ထားပြီးအသာလေးပဲထားလိုက်တယ်အောက်ကမီးရမရှိဘူးဒီလိုတင်ထားတဲ့ခါကျတော့မထေကြီးရေချိုးတော့မဲ့ပုံစံပြင်တဲ့ခါကျတော့ရေချိုးချိန်ရောက်တဲ့အခါ तू ကအဲ့ဒီမှာသွားပြီးတော့အဲ့ဒီမှာအရှင်မြတ် ရေပိစပ်ပြီးသားပါခါတိုင်းလိုမှတ်ပြီးတော့သူကမျက်နှာသွားလုပ်တယ်မျက်နှာသွားလုပ်တဲ့အခါဟိုကမထေရရေချိုးတဲ့အခါရေကအေးအေးတဲ့ဖြစ်နေဟင်ညရှင်ပြောတော့ဒီမှာရင်နှွေးဆက်ပြီးတာဒီမှာလည်းရေအေးကြီးတယ်ပါပဲလားရင်နှွေးလည်းမဆက်သေးပါလားဘယ်မလို့သွားယူဆိုတော့ဟိုကရေဘာမှမရှိဘူးအိုးကြီးတယ်ဒါလားအဲ့ဒီမှာသူတခါပဲသူ့ရဲ့အလိမ်ပေါ်သွားဒါနဲ့သူ့ကိုမထေရကြီးကဆုံးမဆုံးမတဲ့ခါမှလည်းသူတိတ်ပြီးမကျဉ်းနှပ်ဘူးပေါ့လေစွမ်းခံသွားတဲ့အခါကျရင်လည်းပဲသူကဘယ်လိုသွားလဲဆိုရင် စွမ်းကန်သွားပြီဆိုရင်ဒီကဲမထင်မြတ်ကြီးစွမ်းကန်မကြွတဲ့ရက်ဆိုရင်တခြားဟိုရွာတရွာကိုဆုံးကန်ကြွဆုံးကန်ကြွရင်အဲ့ဒီမှာမထင်မြတ်ကြီးမကြွလာဘူးလားဘုရားဆိုမကြွလာဘူးဘယ်လိုပုံဟာပေါ့ကျမ်းမာရေးမကောင်းမှုပေါ့သူကအဲ့လိုပြောတဲ့အခါကလည်းကြတော့ဟိုကဒါမထင်မြတ်ကြီးအတွက်တပည့်တော်လှူလိုက်ပါတယ်ဗျာဒီဆွမ်းဒီခဲပွဲတွေကိုမထေရကြီးကိုကပ်ပေးပါဗျာဆိုပြီးတော့သူ့ကိုလှူလိုက်တယ်ဒါပေမဲ့သူကမလှူဘူးမထေရကြီးကိုမကပ်ဘူးသူကြီးတဲ့တပါးတဲ့ဖုံပေးသူကြီးတဲ့တပါးတဲ့စား အဲ့လိုနဲ့နေတော့နောက်မထေကြီးကနေပြီးဟိုဘက်ရွာကိုသွမ်းခံကြွတဲ့ခါကလာကြတော့ဟောရှင်ဘုရားကျမ်းမာကြီးတွေကောင်းပြီလားဘုရားဘောတကာတကမာများမနေ့ကတောင်မှဘုရား ရှင်ဘုရားတပည့်အလိုကျွေးတန်ခါလေးဒီမှာသွမ်းခံကြွလာလို့ရှင်ဘုရားအတွက်တပည့်တို့ဘာတွေလှူလိုက်ပါတယ်ဘုရားဘာတွေကတ်လိုက်ပါတယ်ဘုရားကိုအဲ့လိုလျှောက်တဲ့ခါကြတော့မှပဲဒီကမထေကြီးကသိရတယ်ဘာမှလည်းလာမကအဲ့ဒီခါကြတော့မှကြောင်းပြန်ရောက်တဲ့ခါကြတော့ဒီမထေဒီတပည့်ရဲ့ စိတ်နဲ့စိတ်ထားမဖြောင့်မတ်မှုတွေကိုသိတဲ့အခါကလည်းကြတော့အဲ့ဒီမှာရှင်မကတ္တဗမထေရကြီးကဆုံးမတာအဲ့လိုမထေရကြီးကဆုံးမတဲ့အခါကလည်းကြတော့အဲ့ဒီမှာဒီအဆုံးမကိုမနာယူခြင်းနဲ့တပည့်ဟာတခါလေရှင်မကတ္တဗမထေရကြီးကိုအညိုအတေထားပြီးတော့အဲ့ဒီမှာငါ့ကိုတခါလေအပြစ်ကြီးတဲ့ပြောနေတာပဲဘာလို့လို့ငါ့ကိုအပြစ်လိုပဲထင်နေတယ်အပြစ်လိုပဲမြင်နေတယ်အဲ့တော့သိကြသေးတာပေါ့ဆိုပြီးတော့အဲ့ဒီမှာဆရာတပည့်နှစ်ပါး ဆွမ်းကံကြွနေတဲ့အချိန်မှာသူကဆွမ်းကံမကြွဘဲနဲ့ဆွမ်းကံရောင်ပြပြီးတော့ပြန်လာပြီးတော့အဲ့ဒီမှာမထင်များနေတဲ့အဲ့ဒီသင်္ကန်းကြောင်းလေးကိုတခါနဲ့မီးပုံတိုက်သွားတယ်။တပည့်မိုက်ကိုသွားပြီးဆုံးမမိတဲ့ကအဆုံးမမနာယူတဲ့ပုံကောင်မျိုးကိုဆုံးမမိတဲ့အခါကျတော့ဟောမထေကြီးပါဆင်းရဲဒုက္ခမရောက်ရပြီဘူးလားဗျာ။ဆင်းရဲဒုက္ခရောက်ပါပြီ။ဒါနဲ့ဆံပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကနေပြီးတော့စရင်စေနာတိကိစေယတေယတရိတမတ္တနော ဧကသရိယဒါနံကရိအကရိရာနတ္တိပါဠိသဟာယတံသရင်စေစရံတော်ကလျာဏမိတ်တကိုမိမိစိတ်ဖြင့်သွားလာရှားပွေသောသူသည်အတ္တနောမိမိထက်တေယံသီလအစာရှိသောဂုံကျေးဇူးတို့ဖြင့်လွန်မြတ်သောသူကို၎င်းအတ္တနောမိမိနှင့်တရိတံသီလစာသောဂုံအားဖြင့်တူသောသူကို၎င်းအတိကေစေယအကယ်၍မယာညာအံဧကစရိယံ တယောက်ထီးဒီသာနေတယောက်ထီးဒီသာနေခြင်းကိုဝါကျင်ခြင်းကိုဒဏ္ဏမြဲစွာကရိယာပြုရ၏တကယ်လို့တဲ့မိမိတဲ့သီလစတဲ့ဂုံကျေးဇူးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မျိုးကိုမိခိုပါအဲဒီပုဂ္ဂိုလ်မျိုးနဲ့ပေါင်းတင်လုပ်ပါအဲလိုမိမိတဲ့သီလစတဲ့ဂုံကျေးဇူးမိမိတဲ့မသားလုံးမှုဆိုရင်မိမိနဲ့ဒန်ဒူရီတို့သီလစတဲ့ဂုံကျေးဇူးပြည့်စုံကြတဲ့ပုဂ္ဂိုလ်အချင်းချင်းသာမိဝဲနေထိုင်မှဆက်ဆံပါတဲ့ တကယ်လို့များတဲ့အဲ့လိုမိမိတဲ့မြင့်တဲ့သီလအားဖြင့်မြင့်မြတ်တဲ့ပုဂ္ဂိုလ်မတွေ့ဘူးမိမိနဲ့သီလအားဖြင့်ဓာန်တူညီတို့အကျင့်အားဖြင့်ဓာန်တူညီတို့ပုဂ္ဂိုလ်မတွေ့ဘူးဆိုပါရင်မိမိတဲ့နေကြတဲ့ပုဂ္ဂိုလ်များကိုတော့သီလမဲ့တဲ့ပုဂ္ဂိုလ်များကိုတော့မပေါင်းသင့်မဆက်ဆံပါနဲ့တဲ့ဧကစရိယာတယောက်ကြီးသားလျင်နေခြင်းကိုဒလံမြဲစွာကြည်ရာပြုရ၏ကတ္တမအဘေကြောင့်သဟာယကဆွေခင်မို့စွာသောသီလစသောဂုံကျေစုသည် ပါဠိနာ မလေးမသောသူနှင့်နတ်တိမလေးမသောသူ၌နတ်တိမရှိပါဘီတတမထို့သူမိမိဆုံးမ၍မရသောသူမှနှင့်နေသဖြင့်ကျေးဇူးမရှိသည့်အဖြစ်ကြောင့်ဧကစရိယာတယောက်ထီးသာနေခြင်းကိုတန်လံမြဲစွာကရိယာပြုရ၏ဘုရားရှင်ကိုယ်တော်မြတ်ကြီးကမိမိရဲ့သီလစတဲ့ဂုံကျေးဇူးမြင့်မြတ်တဲ့ပုဂ္ဂိုလ်သို့မဟုတ်မိမိနဲ့သီလစတဲ့ဂုံကျေးဇူးတူးများတဲ့ပုဂ္ဂိုလ် အဲ့လိုပုဂ္ဂိုလ်မျိုးမှမရှိရင်မိမိတဲ့နေကြတဲ့သီလမရှိတဲ့မိုင်မဲတဲ့ဆုံးမခက်တဲ့ပုဂ္ဂိုလ်များနဲ့တော့မနေနဲ့အဲ့ဒီပုဂ္ဂိုလ်များနဲ့နေလို့တော့ကျေစုမရှိဘူးဆင်းရဲဒုက္ခပဲရောက်တတ်တယ်တဲ့အဲ့ဒါလေးကိုဒီမှာမှတ်တမ်းလေးတင်ကြည့်အောင်ကိုတဲ့တာသူတန်တူလူတွေ့မူပေါင်းသင်လေကိုတဲ့တာသူ တန်တူလူတွေ့မူပေါင်းပင်လီထိုသူနှစ်ဆမတွေ့ညာတပါတိတာနေထိုသူနှစ်ဆမတွေ့ညာတပါတိတာနေလူမိုက်ကိုကား မပေါင်းညာရှောင်ရှားဝေဝေနေလူမိုက်ကိုကမပေါင်းညာရှောင်ရှားဝေဝေနေသုံးမခင်ညာတကြီးအားရှောင်ရှားဝေဝေနေ ဆုံးမခဲ့တဲ့တတိကိုလည်းပဲအနိဌာလို့ရပါမလားအနိဌာရင်ဒုက္ခရောက်သွားမှာပေါ့ဟုတ်တယ်မလားအဲ့တော့ဆိုဆုံးမခက်တဲ့ပုဂ္ဂိုလ်များကိုအနိမထားလိမ့်နဲ့ဆိုတော့ကရှင်မကတ္တပမထေမြတ်ကြီးခဲ့သို့ကြောင်းမီးရှို့ခံရယုံနဲ့မကဘဲနဲ့လူပါဒုက္ခတွေမရောက်နိုင်ပေဘူးလားရောက်နိုင်တယ်ဒါကြောင့်ဆိုဆုံးမခက်တဲ့ပုဂ္ဂိုလ်တွေရောလောကကြီးမှာမရှိဘူးလားမြတ်စွာဘုရားလက်ထက်တော်ခါကလတုန်းကတောင်ရှင်ဒီလောကကြီးထဲမှာအများကြီးပေါ့ဒါကြောင့်မို့ဆိုဆုံးမခက်တဲ့ပုဂ္ဂိုလ်များဆိုရင်ဘုန်းကြီးတို့က ဒီမှာယောဂီကိုဆုံးမကြည့်တယ်ဒီလိုနေဒီလိုထိုင်ဒီလိုသွားဒီလိုစားဒီလိုကျင့်ဒီလိုကြံရှုမှတ်နေကိုဘုန်းကြီးတို့မချွဲမချံမင်းနဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဥပနိဒယတိုင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးချမ်းတော်ချမ်းမှတ်တော်မူထားတဲ့အချိန်စရာအတိုင်းပေါ့ကိုဘုန်းကြီးတို့ယောဂီများအားထုတ်နေတာဟာမြတ်စွာဘုရားချမ်းမှတ်ထားတဲ့အချိန်စရာပဲမြတ်စွာဘုရားရှင်ကတနေ့ကို24နာရီပြဏာရီနဲ့ 24နာရီမှာနာရီ20ဘာလို့ရမလဲရှုမှတ်မှုနဲ့နေရမယ်ယောဂီပုဂ္ဂိုလ်ရဲ့နားချိန်ဟာဘယ်နှနာရီလဲ၄နာရီပဲခြံလက်ပြီးတော့ကြံတဲ့နာရီ20ရှုမှတ်ရမယ်အဲ့ဒီနေ့တိုင်းကိုကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးမညွန်ကြားဘူးလားအဲ့ဒီဆရာတော်ဘုရားကြီးရဲ့နေ့တိုင်းခုဘုန်းကြီးတို့ကလည်းပဲယောဂီများကိုဒီတိုင်းပဲထပ်ဆင့်ပြီးတော့မညွန်ကြားပေဘူးလားဒီနေ့ဟာမဟာစီနီးလားမြတ်စွာဘုရားနီးလား မြတ်စွာဘုရားရဲ့ဤအတိုင်းပဲဒီနည်းကိုမချွတ်မချန်ဘုန်းကြီးတို့ကအာလုံးစည်းစည်းဆက်ဆက်စက္ကန့်တိုင်းအချိန်တိုင်းမိနစ်တိုင်းနာရီတိုင်းဣရိယာပုတိုင်းနေရာမရွေးဣရိယာပုမရွေးအချိန်မရွေးအမှုရာမရွေးအမြဲတမ်းတတိဥစည်းရဲ့စိတ်ကလေးနဲ့ရှုမှတ်နေဖို့ရမညွန့်ကြဘူးလားဗျာဒီအဲ့လိုညွန့်ကြားတဲ့အတိုင်းသာရိုးရိုးသေးသေးလိုက်နာပြီးတော့ကျင့်သုံးရင်လိုက်နာတတ်တဲ့ပုဂ္ဂိုလ်အဆုံးမနာယူလွဲတဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမရနိုင်ပြီဘူးလား ကဲဆွဆုံးရတဲ့စကားကိုနာယူလွယ်လို့တရားရသွားတဲ့တာရကလေးတစ်ခုရှိတယ်။အဲဒါလည်းပဲဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားငါးစုရဲ့သာသနာတော်မှာဒီကသုံးပုံကိုထုံးလုံးမှုရေလိုနှောက်ပြီးတက်မြောက်ပြီးတော့လာခဲ့တဲ့ပရိယတ်တိပြည့်စုံတဲ့ပရိယတ်တိကျွမ်းကျင်တော်မူတဲ့ဆရာတော်ကြီး ပုထိလဆိုတဲ့မထေကြီးပေါ့အဲ့ဒီပုထိလမထေကြီးဟာတပည့်ပရိသတ်900စပ်ပြီးပို့ချပြီးတော့လာခဲ့တယ်ဒါဘုရားရှင်9ဆူတို့ရဲ့လက်ထက်တည်းမှာအဲ့ဒီမှာသဗ္ဗပရိယတ္တိကိုသူရလာတဲ့ဘဝမှာပိရိကသုံးပုံကိုထုံလုံးမွေရေလို့နောက်တက်မြောက်တဲ့အတွက်ကြောင့်မို့ပရိယတ္တိသံပေတွေကြီးတွေပို့ချလာခဲ့ ဝိတို့ဘောရမမြတ်စွာဘုရားလက်ထက်ရောက်တဲ့အခါကျတော့လက်ပုတိလမထေရဖြစ်နေပဲအဲ့ဒီမှာယဟန်900ကိုစပြီးပို့ချပြီးတင် जा ပေးနေခဲ့တယ်။ဘုရားရှင်ကိုရောင်မြတ်ကြီးကြွလာတဲ့အချိန်ခိုင်မှုနဲ့ကြုံတဲ့ကသို့မဟုတ်မြတ်စွာဘုရားကိုသွားဖူးမြော်တဲ့အခါတိုင်းခါတိုင်းဘုရားရှင်ကိုရောင်မြတ်ကြီးကတုဆာပုတိလအချင်းနီတော်ပုတိလဒုစပုတိလအလကားပုတိလစသည်ဖြင့်ပေါ်လေသွားတော့မလားသွားတော့မယ်ဆိုရင်လည်းပဲဒီတိုင်းပဲထိုင်ရောက်လာရင်လည်းဒီတိုင်းပဲမြတ်စွာဘုရားကနှုတ်ဆက်တိုင်းနှုတ်ဆက်တိုင်း ဒုက္ခဆိုတာကိုရှေ့ကထားပြီးနှုတ်ဆက်တယ်အချင်းနေသောပုထိလာကြီးအလကားပုထိလာကြီးဆိုပြီးတော့မြတ်စွာဘုရားကအမြဲတမ်းပုထိလာမထေသွားပြီးတော့ဖူးမြော်တိုင်းဖူးမြော်တိုင်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဒီတိုင်းပဲနှိမ့်ချပြီးတော့ဆုံးမတော်မူတဲ့အခါကာလကြတော့အဲ့ဒီမှာပုထိလာမထေကြီးစဉ်းစားနေငါပရိယတ်တိစာပေတွေတန်ဃာတော်များကိုနေ့စဉ်ပို့ချနေ့စဉ်ပို့ချပေးနေတယ်ဒါဖြင့်မြတ်စွာဘုရားငါ့ကို အချင်းနေသောပုထိနာကြီးအလကားပုထိနာကြီးလို့နှိမ်ချစွာပြောဆိုနေခြင်းဟာငါတန္တရာဆင်းရဲကြောင်းဖြစ်တဲ့အကျင့်တရားတွေမကျင့်လို့ငါအာမထုတ်လို့မြတ်စွာဘုရားနှိမ်ချပြီးတော့တတိပေးပြောဆိုနေတာဖြစ်ရမယ်ဒီတော့ငါတရားအာထုတ်မှဖြစ်မယ်လို့စိတ်ထဲမှာဖြစ်လာဖြစ်လာတဲ့အခါမှာတပည့်ပရိသတ်တွေကိုလည်းပဲအတိပေးသွားမယ်ဆိုရင်အလုံးကတားကြမှာဖြစ်တဲ့အတွက်ကြောင့်ရှင်မဘုဒ္ဓိလမထေရကြီးတပည့်ပရိသတ်တွေကိုအတိမပေးဘူး တပည့်တွေကိုစပေပို့ချပြီးတော့ပြီးနေတဲ့သံဝါရီသံဝါရီတဝါပြီးတဝါတဝါပြီးတဝါပို့ချဇာတိစဟိုစံအကြောင်းမှာတက်ပြီးတော့စာကျင့်နေကြတဲ့ပုဂ္ဂိုလ်တွေကလည်းစာရင်းတက်စာရင်းတက်တဲ့ပုဂ္ဂိုလ်တွေကလည်းစာရင်းတက်တဝါပြီးတဝါတအုပ်စုပြီးတအုပ်စုစာရင်းတက်ကြအဲ့ဒီမှာနောက်ဆုံးစာဝါပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာတပည့်သင်္ကန်းအားလုံးအစဉ်အသင့်လှုပ်ထားပြီးသားအဲလှုပ်ထားပြီးတဲ့အခါမှာအဲ့ဒီ နောက်ဆုံးစာဝါပြီးတာနဲ့တပြိုင်နက်တည်းအဲ့ဒီစာဝါစာလိုက်တဲ့တန်ဃာတွေလည်းပဲအပြင်ထွက်ရောအဲ့ဒီနောက်ကနေပြီးတော့တပါတဲ့နောက်ကနေအခြားတန်ဃာများနဲ့ရော့ပြီးထွက်လိုက်သွားထွက်လိုက်သွားတဲ့အခါမှာစာအံကြောင်းမှာစာအံနေတဲ့တန်ဃာတွေကလည်းပဲအဲ့ဒီဟာမိမိတို့ဆရာတော်ကြီးတောထွက်သွားတယ်မသိဘူးဘယ်သူမှမသိလိုက်ကြအဲ့ဒီကနေပြီးတော့တောထက်သွားလိုက်တာယူဇနာများစွာဝေးကွာတဲ့အဲ့ဒီမှာတောရမှာတောရကြောင်းနဲ့သတင်းသုံးပြီးတော့နေကြတဲ့ယဟန်တော်မထေ၃ချိန်ရှိတယ်အဲ့ဒီမထေများထံမှာသွားပြီးတော့အဲ့ဒီမှာ နီးယူမယ်ငါတရားအထုတ်မယ်ဆိုပြီးသွားပြီးတော့တန်ခမထေကြီးထံရောက်တဲ့အခါကလည်းကြတော့တန်ခထေရံပန္တိအဝတ်တယောမေဟောထာတိအဟာရှင်ဘုရားတဲ့တန်ခမထေကြီးကိုယုတိစွာရှ िख ိုးဥချပြီးတော့အရှင်ဘုရားတပည့်တော်ရှင်ဘုရားကိုမိခိုပြီးတော့တရားအထုတ်ပေးရစေရှင်ဘုရားကိုမိခိုပေးရစေဆိုပြီးတော့အဲ့ဒီမှာတရားတောင်းတဲ့အခါကလည်းကြတော့ဟိုကမထေကြီးကဓာပုထိလမထေကြီးပဲသူဟာစာပေပရိယတ်ဒီအင်မတန်ကျွမ်းကျင်တဲ့ပုဂ္ဂိုလ်စာရေး တတ်မြောက်တဲ့အတွက်ကြောင့်မို့မမှန်နာအင်မတန်ကြီးတဲ့ပုဂ္ဂိုလ်ပဲဒီအတိုင်းသာငါလွယ်လွယ်ကူကူတရားပြလိုက်ရင်သူတရားရမှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီမှာပြိယနဲ့အာဝုသောတောဓမ္မဂတိကောအမေဟိနာမတံနေတယကိသနိကိသဇာနိကိသဇာနိတပံဘဝိယကတမဧဝံဝရိတိတိအာဝုသောငါရှင်တွင်တင်တိကဓမ္မဂတိကိုဓမ္မဂတိကကြီးပဲ

သင်ဘာကြောင့်ငရုစီလာပြီးတရားတောင်းနေရတာလဲသင်မှအာလုံးတရားတွေတက်ကြွနေပြီမဟုတ်လားတရားတွေတောင်ဟောပြောပြနေတာမဟုတ်လားကိုတက်ကြွနေတရားနဲ့ကိုအားထုတ်ပါတော့လားအဲ့လိုမေးကြည့်တဲ့အခါကလည်းကြတော့ဗောဓိလာမထေရကြီးကမပန္တိဧဝံကရိတာအာဝတယောမိဟောထာတိဗန္တိရှင်မယဧဝံဤသို့မဟာကရောထမပြုပါနဲ့ဖေယတပည့်တော်ကိုဒီလိုတော့မပြောပါနဲ့ဖေယ မေမေဘုရားတပည့်တော်ဤအဝတ္တယောမိကိုရသည်တရားနှင့်ဆက်တဲ့မိကိုရသည်ဟောထဖြစ်တော်မူပါဗျာတပည့်တော်တရားဘဝတုတ္တဘာမှမရှိသေးပါဘူးဗျာတပည့်တော်တရားနဲ့ဆက်ပြီးတော့ရှင်ဘုရားကိုမိကိုပါရစေဒါပေမဲ့လို့မထေရကြီးကသူ့ရဲ့မမှန်နာတွေကြသွားဖို့အတွက်ကြောင့်မို့ဒုတိယမထေထံမှာညွှန်လိုက်တယ်အာလုံးဒီမှာသုံးချိတ်သောမထေရများကိလေသာအသောကုန်ကယဟန္တာပုဂ္ဂိုလ်ကြီးတဲ့တရင်သုံးတဲ့တော့ရကြောင်းဖြစ်တယ်အလုံးကယဟန္တာတွေကြီးတဲ့ဖြစ်တယ်အဲဒီမှာ မထေကြီးကနေပြီးတော့ဒုတိယမထေတံညွန်ဒုတိယမထေကတတိယမထေတတိယမထေကသရုတ်ထမထေအဲ့လိုမထေတံအစစ်စစ်ညွန်လိုက်တဲ့အခါကျတော့နောက်ဆုံးဘယ်ရောက်သွားလဲဆိုတော့ခုနဝါမြရသေးတဲ့သာမဏေငယ်လေးထံရောက်သွားခုနဝါမြရသေးတဲ့သာမဏေငယ်လေးဒါလေးကလည်းယဟန်တာလေးအဲ့ဒီသာမဏေငယ်လေးကဘာလုပ်နေလဲဆိုတော့အချုပ်နေတယ်သင်္ကန်းချုပ်နေတယ်ထိုင်ပြီးတော့သင်္ကန်းချုပ်နေတယ်အဲ့ဒီနေရာရောက်သွားအဲ့ဒီရောက်သွားတဲ့ခါကဏ္ဍကြတော့ဝဋ္ဌိလမထေကြီးကသာမဏေရတတန်တိကိအင်းဇလိပကဟိတဝါ အာဝတယောဟောဤတပ်ပုရိတတိတမဏိရတတမဏိဤတဏိကေထာ၌အင်စရိလက်ဥကိုခေတဝါချီ၍ပခေတဝါချီ၍တပ်ပုရိတသူတော်ကောင်းတမဏိမေငါဤအဝတယောတရားနှင့်ဆက်တဲ့မိကိုရာတိဟောဤဖြစ်ပါလောငါရှင်သူတော်ကောင်းတမဏိတဲ့သင်ကိုအမိပြုပြီးတော့တရားအထုတ်ပေးရစေငါရဲ့မိကိုရာဖြစ်တော်မူပါအဲဒီမှာတာမဏိငယ်လေးကလည်းရှင်ဗျာရှင်ဗျာဘယ်လို အံ့ဩဖွယ်ကောင်းတဲ့စကားတွေကိုရှင်ဘုရားဘာကြောင့်လာပြီးတော့ဆိုးနေပါသလဲတဲ့အရှင်ဘုရားဟာတုံမေမဟာလကဘဟုတ်တာဘဟုတ်တုတာရှင်ဘုရားဟာထေဝါကြီးတဲ့မထေကြီးနဲ့ဖြစ်ပါလေအကြံမြင်ဘုဒ္ဓတာတွေပြည့်စုံတဲ့စာပေပရိယတ်တွေကျွမ်းကျင်တဲ့မထေကြီးနဲ့ဖြစ်ပါလေဒုမကတဏိကေမယကိစီကာရဏဇာနိတပံဘဝေယတိတတိတော်တို့မတိလမတိတာမရှင်းလင်းတာရှိရင်တောင်မှအရှင်ဘုရားတန်လာပြီးမေးလျှောက်ပြီးတော့ရှင်းလင်းစွာ သိရမှာပါဗျာတဲ့ အဲလိုလျှောက်ထားတဲ့အခါကျတော့အဲ့ဒီမှာလျှောက်ထားပြီးပေတဲ့အခါကလည်းကြတော့ပုတ္တိလမထေရကြီးကမာဧဝံဂရိသာဗုရိတာဟောတိယေဝမေအဝတယောတိငါရှင်သာမဏေတဲ့ငါရှင်သာမဏေကိုအမိပြုပြီးတော့ငါယဟန်တရားတွေအထုတ်ပြရစေငါရှင်ကိုအမိပြုပြရစေမိရဖြစ်တော်မူပါလို့လျှောက်အဲလိုလျှောက်တဲ့အခါကလည်းကြတော့သာမဏေငယ်လေးကရှင်ဖျားတဲ့ဒီလိုဆိုရင်အရှင်ဖျား တပည့်တော်ဆုံးမတဲ့ဩဝါဒကိုခံနိုင်ပါမလားတဲ့တကယ်လို့တပည့်တော်ဆုံးမတဲ့ဩဝါဒကိုအရှင်ဘုရားနာယူဖို့လွယ်ကူတယ်ဆိုရင်တပည့်တော်အရှင်ဘုရားရဲ့မိကိုရာဖြစ်နေလက်ခံပါမယ်တဲ့ဘဝိတ္တမီဝောအဝတ္တယောတိဝောအရှင်ဘုရားတို့ဤအဝတ္တယောမိကိုရာတိဘဝိတ္တမိဖြစ်ပါအံတပည့်တော်ပေးတဲ့အဆုံးမဩဝါဒကိုအရှင်ဘုရားနာယူရင်အရှင်ဘုရားရဲ့မိကိုရာတပည့်တော်ဖြစ်ပါမယ်တဲ့ ညာအဲ့ဒီခါကာလကြတော့ပုတ္တိလမထေကြီးကဟောမိတ္တပုရိသအံဧကိမိဘဝိတတိဝုဒ္ဓေဧကိမိဘဝိတာမိယေဝတိတပုရိသသူတော်ကောင်းတာမဏိဟောမိဆုံးမခြင်းကခံသည်ဖြစ်ပါငါငါသည်ဧကိမိကိုဘဝိတိဝင်လောဣတိတောဝုဒ္ဓေဆိုသည်ရှိသောဧကိမိကိုဘဝိတာမိဝင်မအာငါရှင်တင်ကကျွန်ုပ်ရဲ့မိကိုရာဖြစ်မဲ့ဆိုရင်တင်ဆုံးမမယ်ဆိုရင်ငါရှင်ဆုံးမမယ်ဆိုပါရင် ငါရှင်သူတော်ကောင်းတာမဏေလေးဆုံးမတဲ့အတိုင်းမိကိုဝင်ပါဆိုရင်မိတွေကိုကျွန်ုပ်ဝင်မမယ်လို့အဲ့လိုထိအောင်အာမခံတဲ့ကကတည်းကတော့ကောင်းပြီဒီလိုဆိုရင်အရှင်ဘုရားဒီဝတ်ထားတဲ့သင်္ကန်းနဲ့ဟောင်းဟောင်းမှရေကန်ကြီးတွေ့တယ်မဟုတ်လားအဲ့ဒီရေကန်ကြီးတဲ့စဉ်းစားမှဆိုတော့အဲ့ဒီမှာဘာမှစင်ကြီးစောရကမတက်ဘူးချက်ချင်းဆင်းသွားတယ်အဲ့လိုချက်ချင်းဆင်းသွားချက်ချင်းဆင်းသွားပြီးတဲ့အခါကျတော့မှအဲ့ဒီသင်္ကန်း ဆန်းလောက်လူပြီးရေတွေပေါင်လေလောက်ရောက်ပြီဆိုတဲ့အခါကျတော့မှအရှင်ဘုရားပြန်ကြွခဲ့တော့ဆိုပြီးတော့ပြန်ခေါ်လိုက်တယ်အဲ့ဒီမှာတခွန်းနဲ့ပဲဘာမှသောရကမတက်ဘူးတာမဏိလေးခေါ်ရတဲ့အတိုင်းပဲအဲ့ဒီမှာချက်ချင်းပဲပြန်ပြီးတော့တက်လာတက်လာပြီးတဲ့အခါကျတော့တာမဏိငယ်လေးရဲ့ရှေ့မှာတခါတည်းမတ်တက်ကလေးရပ်ပြီးတော့နေတယ်အဲ့လိုရပ်နေတဲ့အချိန်ကကလည်းကြတော့မှဗန္တိဧကံတမိဝံမိကေသစေတဏိတတ္ထဧကိနာစေတေနဂောရာအန္တောဘဝိတ္ထာ ရှင်ဘုရားကစိုးဆုံးမှလွယ်ကူတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်အဲလိုစိုးဆုံးမှလွယ်ကူတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်မျိုးဟာဘာမှတရားအထုတ်တဲ့နေရာမှာအခက်အခဲမရှိပါဘူးတဲ့ဥပမာအားဖြင့်တကူသောတောင်ပိုကြီးအဲဒီတကူသောတောင်ပိုကြီးမှာအပေါင်း6ပေါက်ရှိတဲ့တောင်ပိုကြီးပေါ့အဲဒီအပေါင်း6ပေါက်ရှိတဲ့တောင်ပိုကြီးအတွင်းသို့ဖို့ကြီးတကောင်ဝင်သွားလို့ရှိရင်တဲ့တံဂဏိတုကာမောဣတရာနိ ပိစစိန္ဒာနိတေထကိတဝါသန္နံဘိန္ဒိတဝါဘဝိထစိန္ဒေနေဝခဏတိတန်တိုပုဂ္ဂိုလ်ကနိတုကာမောယူလို့သောသူသည်ဣတရာနိဝင်ပေါင်းမှတပါးကုန်သောပိစစိတ်ဓာနိ၅ခုသောအပေါက်တို့ကိုတကိတဝါပိ၍စတ္တ6ခုမြောက်ဖြစ်သောဝင်ပေါက်အတိုင်းဝင်ပေါက်ကိုဗိန္ဒိတဝါဖွင့်၍ပဝိထစိန္ဒေနေဝဝင်ပေါက်ဖြင့်သာလျင်ကနာတိဖန်ယူတကဲ့သို့အပေါက်၆ပေါက်ကို ဖွင့်ထားတဲ့အပေါက်ချောက်ပေါက်ရှိတဲ့အထဲကနေပြီးတော့တထိုင်ဟိုကပူကြီးတစ်ကောင်ဝင်လာပြီဆိုရင်အဲ့ဒီဖို့ကို ပြန်ပြီးတော့ဒီမှာဖမ်းလို့ရဆိုရင်ငါးပေါက်ကိုပိတ်ပြီးတော့ဝင်တဲ့အပေါက်ကိုဖွင့်ထားပြီးတော့အဲ့ဒီအပေါက်ကနေပြီးတော့ပဲစောင့်ပြီးဖမ်းရတယ်လို့ပဲတဲ့ဧဝန္တတပမဒါယုထုတူတန်ရင်တုံမင်းရှင်ဘုရားတို့သည်ဆတ်ဓာရီကေတု6ဓာရ၌ဖြစ်ကုန်သောအာရမဏိသူအာယုန်တို့တွင်သေတာနိမနောဓာရမှကျွင်ကုန်သော ပိစဒွါရဏီသက္ကုသောတာခာဏဇင်ဝကာယစတဲ့ဒွါငါးဒွါရတို့ကိုပိဒါယပိ၍မနောဒွါတဲ့မနောဒွါရ၌ကမ္မံဝိပဿနာကမ္မထံအမှုကိုကမ္မထံအမှတ်ကိုပဋ္ဌာပိဋ္ဌာဖြစ်စေကုန်လောအဲဒီမှာဝိပဿနာရှုနည်းလေးပေးလိုက်တာတောင်ဖို့နဲ့ဥပမာပေးလိုက်တယ်အပေါက်၆ပေါက်ရှိတဲ့တောင်ဖို့တဲ့အဲ့ဒီတောင်ပိုတဲမှာဖွင့်ဝင်သွားလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဖမ်းကျင်တဲ့ပုဂ္ဂိုလ်ဟာအပေါက်ဘယ်နှပေါက်ပိတ်ထားရမလဲ ငါးပေါက်ပိတ်ပြီးတော့ဝင်လာတဲ့အပေါက်တစ်ပေါက်ဖွင့်ထားပြီးဖမ်းတယ်အဲ့ဒီကနေထွက်လာတဲ့ပုဂ္ဂိုလ်ဖမ်းယူမဲတယ်ဒီတိုင်းပါပဲတဲ့တရားအထုတ်တဲ့အခါကလမှာလည်းဘုန်းကြီးတို့ယောဂီများမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်ဆိုတဲ့ကိလေသာဝင်နိုင်တဲ့အပေါက်ဘယ်နှပေါက်လဲအဲ့ဒီ6ပေါက်မှာမျက်စိနားနာလျှာကိုယ်ဆိုတဲ့9ပေါက်ကိုပိတ်ပြီးတော့မနှောဆိုတဲ့စိတ်မနှောလေးကနေစောင့်ပြီးတော့ရှူတဲ့စိတ်မနှောလေးနဲ့မြင်ခိုင်းမှမြင်တယ်လို့ရှူလိုက်ရင်ကိလေသာဝင်ခွင့်ရအောင်မလား တတိလေးနဲ့ကပ်ပေးလိုက်တာဟောနားကကြားလာရင်ကြားတဲ့အတန်လေးပေါ်မှာနားဘောက်ကအတန်ကြားလာရင်ကြားတယ်လို့ရှုမှတ်လိုက်လို့ရှိရင်ကိလေသာတွေဝင်မအောင်မလားအဲဒီမှာနားဘောက်ကိုဓမ္မတတိလေးနဲ့ပိတ်လိုက်တာနှာခေါင်းဘောက်ကအနတ်နန်လာပြီးမွေးလာပြီးဆိုရင်နန်နဲ့မွေးတယ်ရှုလိုက်လို့ရှိရင်အဲဒီနှာခေါင်းဘောက်ကကိလေသာဝင်နိုင်မအောင်မလားဗျာလျှာဘောက်ကိုဘောက်ကလည်းဒီတိုင်းပဲအဲဒီလို အပေါက်၆ပေါက်ကိုတတိဆိုရင်အဲ့ဒီမှာအဆောင်လေးထားပြီးရှုမှတ်ပြီးစိတ်မနှောလေးနဲ့ရှုမှတ်ပြီးပိတ်နေလို့ရှိရင်ကိလေသာတွေဝင်ဝင်ရအောင်မလား အဲ့ဒီနီးလေးအတိုင်းပေးလိုက်တဲ့အခါကလည်းကြတော့မှပုတ္တိလမထေကြီးကငါရှင်ဒီလောက်ဆိုရင်ငါရပြီရပြီဆိုပြီးတော့အဲ့ဒီမှာဆင်းရဲရနေရာကိုသွားပြီးတော့တရားအားထုတ်တယ်အဲ့လိုကြိုးစားအားထုတ်နေတဲ့အချိန်ကာလမှာဘုရားရှင်ကိုရောင်မြတ်ကြီးဟာဉာဏ်တော်နဲ့သိတော်မူတဲ့အခါကာလကြတော့ဘုရားရှင်ကိုရောင်မြတ်ကြီးရောင်ကြီးတော်လှုပ်ပြီးတော့အဲ့ဒီပုတ္တိလမထေကြီးရဲ့အနားမှာရောက်နေတဲ့ပုံစံမျိုးနဲ့ရောင်ကြီးတော်နဲ့လှုပ်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကအားပေးတိုက်တွန်းတဲ့တရားဟောလိုက်တာ။ အဲ့ဒီတရားဟောပြီးတော့ဘုမကုတိလမထေကြီးကလည်းခန္ဓာညာသွင်းပြီးတော့ရှုပွားရင်းနဲ့နာကြလို့တရားဒေသနာတော်လဲဆုံးရောအဲ့ဒီကုတိလမထေကြီးဟာကိလေသာအတော်ကုန်ခံယဟန္တာမထေမြတ်ကြီးဖြစ်သွားတယ်။ဘာဖြစ်သွားပါလိမ့်မယ်။ယဟန္တာမထေမြတ်ကြီးဖြစ်သွားတယ်ဆိုတော့အဲ့ဒီကုတိလမထေကြီးတရားတူရတာဟာဆရာသမားရဲ့ဆုံးမမှုကိုနာယူလွယ်လို့လားခက်လို့လားဗျာ။ ဆိုဆုံးမနာယူဖို့ရလွယ်ကူတဲ့ပုဂ္ဂိုလ်ဆိုရင်ဆရာသမားဆုံးမတဲ့အတိုင်းလိုက်နာပြီးအားထုတ်ရင်တရားမရနိုင်ပေဘူးလားကဲဒီဆောင်ပုဒ်လေးဆိုတရားသိညာစုဆုံးမပေးမူနာလွယ်သူမှတ်ယူမိခိုရာဆုံးမပေးမူနာလွယ်သူ မှတ်ယူမိခိုရာဒီဆုံးမစကားကိုနာယူလွယ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒီဆုံးမစကားနာယူလွယ်ခြင်းဟာသူ့အတွက်မိခိုရာမဖြစ်ပေဘူးလားအဲ့ဒီအမိကိုလေးရသွားရင် တရားအထုတ်တဲ့အခါတရားနည်းနည်းရမှာလားမြန်မြန်ရမှာလားဒါကြောင့်အယံပိဓမ္မောနာထကရဏောဘေကဝေယံတော်များဥจิตတို့အယံပိဓမ္မောဤကဲ့သို့ပြောဆိုဆုံးမတိကိုလွယ်ကူစွာနာယူခြင်းဟူသောသဘောသည် နာထကရဏောမိကိုရာကိုပြုတတ်သောတရားတို့ဥပဝေတိဣတိဤသို့ဘဂဝါတို့ဘုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း